တရားကျင့်စဉ်မှာဥစဉ်စိတ်ဓာနုပဒနာဘက်ကိုဒီနေ့ပေးခြင်းပါတယ်။ဒါကြောင့်မို့ဥစဉ်ဒီနေ့အနိစ္စတင်ညာတုတ်ကိုအရင်ဆုံးအခြေခံပြီးတော့မြတ်စွာဘုရားဟောတော်မူတဲ့တုတ်တန်ရဲ့အတိတ်ဘယ်တွေကိုဥစဉ်အရင်ပြောပြမယ်ပြီးတဲ့အခါကျမှ အနိစ္စလက္ခဏာရှုပွားဖို့ရှုပွားနည်း အဲ့ဒီနီးစနစ်ပေးမယ်နောက်တတိယပိုင်းကဦးဇင်းတို့ကိုယ်တိုင်လက်တွေထိုင်ကြမယ်ဆိုပြီးတော့ဒါအဆင့်၃ဆင့်ဦးဇင်းတို့သွားမယ်ရသော်ဖျားအိဋ္ဌသင်ညာတုတ်ကိုတန်ယုံတာနှိကေမှာခေါ်တဲ့အခါကျတော့ချစ်သားတို့တဲ့အဲ့ဒီအနိစ္စတင်ညာကိုမင်းတို့အမြဲမပြတ်ပွားများနေကြမယ်အာထုတ်နေကြမယ်ဆိုရင် ကာမရာဂကိုပယ်နိုင်တယ်ကာမဂုဏ်အာယုံတရားတွေကိုပယ်နိုင်တယ်လို့ပြောတာမျက်စိနဲ့ဆင်းနဲ့တိုက်တဲ့အခါမှာလိုခြင်းတမဲ့နှစ်သက်မှုကာမတဏှာဖြစ်တယ်လောဘနားနဲ့အတန်နဲ့တိုက်တဲ့အခါမှာတိုက်တာလေးရဲ့အပေါ်မှာလိုခြင်းနှစ်သက်တဲ့ တဏအဲ့ဒါကိုရူပါယုံတတ္ထာယုံဂန္ဓာယုံရတ္တာယုံ ဖုထပ်ပါယုံဆိုတဲ့အာယုံ၅ပါးကာမဂုဏ်တရားလို့ခေါ်တယ်အဲ့ဒီအစင်းနေပေါ်မှာအတန်နေပေါ်မှာအနတ်နေပေါ်မှာ နှစ်သက်တတ်တဲ့ကာမရာဂဆိုတဲ့အဲ့ဒီတဏှာလောဘကိုจิตသားတို့အနိစ္စတင်ညာကို ပွားများသည် ရှိတော်တဲ့ ကာမရာဂကိုပယ်နိုင်လိမ့်မယ်အနေစာတင်ညာကိုပွားရင်နော်နောက်ထပ်အကျိုးတစ်ခုကဘာရအောင်မလဲဆိုတော့ရူပရာဂရုပ်အစင်းတွေပေါ်မှာတတ်မဲ့နှစ်သက်မှုငါယုတ်ကြီးငါကိုကြီးဆိုပြီးတော့တတ်မဲ့နှစ်သက်တဲ့အဲ့ဒီရူပရာဂဆိုတဲ့အစင်းရုပ်တွေပေါ်မှာတတ်မဲ့နှစ်သက်တာတွေကိုလည်းပဲ ပယ်နိုင်တဲ့အကျိုးတရားကြီးရနိုင်ပါတယ်။ဘယ်နှချက်ရှိပြီတော့နှစ်ချက်။ကာမရာဂတွေကိုလည်းပယ်နိုင်တယ်။ရုပ်အစင်းပေါ်မှာတွေ့တာကန့်ညိနေတဲ့ရူပရာဂတွေကိုလည်းပယ်ရှားနိုင်လိမ့်မယ်။ဘဝအထိုတော်ကို နှစ်သက်တတ်တဲ့ဘဝတဏှာကိုလည်းပယ်ရှားနိုင်လိမ့်မယ် ဘဝတွေကိုတတ်မဲ့နှစ်သက်တဲ့ဘဝတဏကိုလည်းပယ်ရှားနိုင်လိမ့်မယ်အဝိဇ္ဇာမှန်သမျှမသိမှုအဝိဇ္ဇာမှန်သမျှကိုလည်းပယ်ရှားနိုင်လိမ့်မယ်အတ္တမိမာနဆိုတဲ့ငါဒီဟုသောမာမာနာကြီးကိုလည်းချက်သားတို့ပယ်ရှားနိုင်လိမ့်မယ်ဆိုပြီးတော့အကျိုးဘယ်နှမျိုးတော့၅မျိုးเนาะကာမရာဂ အစဉ်အတန်အနံ့ရတာတွေ့ထိတရားကြံတွေ့စရာဆိုတော့အာမရာဂအဲ့ဓာတွေကိုလည်းပယ်နိုင်လိမ့်မယ်ရူပရာဂဆိုတဲ့အစဉ်ရုပ်တွေရဲ့အပေါ်မှာတတ်မှတ် နှစ်သက်မှုကိုလည်းပယ်နိုင်လိမ့်မယ်ဘဝရာဂဆိုတဲ့ဘဝကြီးဘဝတွေကို လူဘဝနတ်ဘဝမြမဘဝဆိုတဲ့ဘဝတွေကို တွေ့တာကန့်ကြီးမှုဆိုတဲ့ဘဝတဏှာကိုလည်းပယ်နိုင်လိမ့်မယ်အဝိဇ္ဇာကိုလည်းပယ်နိုင်လိမ့်မယ် အတ္တမိမာနဆိုတဲ့ငါဆိုတဲ့မန်ကြီးကိုလည်းပယ်နိုင်လိမ့်မယ်တဲ့ချက်သားတို့ဟောဒီငါဖျားဟောကြားတော်မူခဲ့တဲ့အနိစ္စတင်ညာကို ပွားများရင်ချက်သားတို့မင်းတို့အဲ့ဒီအကျိုးတရား၅မျိုးကိုဧကံမုတ်ချရနိုင်တယ်အဲ့ဒါပြီးတော့မှမြတ်စွာဘုရားဥပမာတွေနဲ့ ဘာတွေထပ်ပေးပြီးဟောလဲဆိုတော့ချက်သားတော်တဲ့ဟိုတောတွေမှာလဲထွန်တာရှိတယ်နွားနှစ်ကောင်သဘောတက်ပြီးနောက်ကထွန်ကြီးနဲ့လဲတွေထဲမှာကုန်းတွေထဲမှာအကုန်ထွန်လိုက်တဲ့အခါကျတော့အဲ့လဲတဲ့ကုန်းတွေကအမိုက်တွေဓာတ်တွေတစ်ပင်အသေးတွေမှန်သမျှအကုန်လုံးကျွတ်ထွက်သွားတာပဲဘာမှမရှိဘူးအဲ့ဒီမရှိတဲ့အချိန်ကျမှ तू ကသီးပင်စားပင်လေးတွေပြန်စိုက်တာ အဲ့ဒီလိုပဲတဲ့အနိစ္စတင်ညာကိုဒါချက်သားတို့မင်းတို့ဒလဇတ်တာပွားနေရင်အဲ့ဒီသောသောပြောတဲ့ကိလေသာ ကာမဂုဏ်အာယုန်တရားတွေလောဘဒေါသမောဟတွေဘာမှဖြစ်ပေါ်ခွင့်မရတော့ဘူးနော်အဲ့ဒီခုပြောတဲ့အကျိုးတရား၅မျိုးတစ်ခုချင်းစီတစ်ခုချင်းစီပြန်ပြောတာကာမရာဂကိုလည်းမင်းတို့အလုကိုထွန်ကျက်နဲ့ထွန်နဲ့တခါတည်းတိုက်ဖြတ်ပြီးတော့ အကုန်လုံးပယ်ရှင်းတက်ကဲ့သို့ကာမရာဂဆိုတဲ့လောဘတရားတွေကိုလည်းမင်းတို့အကုန်ပယ်နိုင်မယ်ရူပရာဂတွေဘဝရာဂတွေအဝိဇ္ဇာနုတရားတွေနော်အကုန်လုံးမာနတွေအကုန်လုံးပယ်ရှားနိုင်တယ်နောက်ဥပမာဘာထပ်ပေးသလဲဆိုတော့တရက်သီးအခိုင်မှာတရက်သီးအခိုင်ကြီးမှာအပေါ်ကနေအညာလေးဖြတ်တာနဲ့အကုန်ပြတ်ကျသွားတာပဲ အခုလည်းပဲအနိစ္စတစ်ခုရှုလိုက်တာနဲ့အဲ့ဒီတဏှာတွေလောဘတွေဒေါသတွေအဲ့ဒီဟာတွေအဝိဇ္ဇာတွေအကုန်လုံးကိုပယ်ရှားသွားနိုင်တယ်အိမ်ကြီးတအိမ်ရဲ့ထိတ်ကအမိုးအထွတ်ဟာအဲ့ဒါအရေးကြီးဆုံးပဲတဲ့အဲ့ဒီပေါ်မှာအမိုးထွတ်မှာပဲအချင်းတွေရမတွေကသွားပြီးစူးစိထားပြီးအဲ့ဒီအမိုးကြီးလုံလိုက်တာနဲ့အိမ်ထဲမှာမိုးရေကြလို့မရတဲ့ကဲ့သို့ပဲချက်သားတို့ကိလေသာတွေ ကာမရာဂတွေဘာမှရောစီးခွင့်ကိုမရတော့ဘူးတဲ့ဘာကြောင့်လဲအနိစ္စတင်ညာကိုပွားနေလို့နောက်ဥပမာတွေကဘာတွေထပ်ပေးသေးလဲဆိုတော့စန္ဒဂူနီတို့နော်အနတ်နေထဲမှာနော်မြတ်လေးပန်းတို့အနတ်နေထဲမှာအနှစ်တို့အမြင့်တို့နော်အဲ့ဒါမျိုးတွေပါဖះကဥပမာပေးပြီးအဲ့ဒါတွေဟာအကောင်းဆုံးဖြစ်တယ်လို့ပဲအနိစ္စတင်ညာကိုလည်းအဲ့လိုပွား နောက်ဥပမာတွေဘာတွေထပ်ပေးသေးလဲဆိုရင်လဟာကျေတာယာတွေထပ်ပို့ပြီးလင်းတယ်ကျေတာယာများစွာရဲ့အလေးရောင်ထက်လရဲ့အလေးရောင်ဟာအများကြီးသာသလိုပဲဒီအိဋ္ဌသင်ညာရဲ့ပွားမှုကလည်းအလုံးထက်သာလွန်တဲ့အကြောင်းနောက်ထပ်တခါနောက်ဆုံးဘာပေးလဲဆိုတော့နေရဲ့အလင်းရောင် နေမင်းကြီးထွက်ပေါ်လာတဲ့အခါကျတော့အမိုက်မောင်ကြီးကို အကုန်လုံးဖြိုခွင်းသွားတယ်အဲ့ဒီတိုင်းပဲချက်သားတို့တဲ့ဟောဒီအနိစ္စတင်ညာယူကိုတာမင်းတို့ပွားနေစမ်းပါအနိစ္စတင်ညာကိုတာအမြဲတမ်းတာမှတ်သားပြီးပွားနေချက်သားတို့တဲ့မင်းတို့အဲ့ဒီကာမရာဂနော်ဘဝရာဂဆိုတဲ့ အဲ့ဒီဟာတွေအကုန်လုံးစောစောပြောတဲ့အကျိုးတရား၅မျိုးလုံးကိုအကုန်လုံးရနိုင်တယ်ကိလေသာတရားတွေအကုန်ပယ်နိုင်တယ်ရသော်ဘုရားကအဲ့ဒီတုတ်တံကိုချက်သားတို့ဒီတုတ်တော်ကြီးကိုငါဘုရားဟောပေးပြီးပြီချက်သားတို့ပွားကြအကုန်လောအနိစ္စတင်ညာကိုပွားကြဒါတန်ယုဒ္ဓနိကေမှာမြတ်စွာဘုရားအနိစ္စတင်ညာနဲ့ပတ်သက်လို့ဟောပေးခဲ့တာအနိစ္စဆိုတာ ဦးဇင်းတို့ဘာလဲမမြဲတဲ့သဘောကိုအနှိမ့်စဦးဇင်းတို့တရားရှုတဲ့နေရာမှာဘယ်နေရာဟာမမြဲတာကိုယူရမှာလေယောဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါး အဲ့ဒီခန္ဓာ၅ပါးရဲ့အပေါ်မှာဦးဇင်းတို့ဒကာဒကမတွေရုပ်ရဲ့မမြဲတဲ့အနေအဆကိုမြင်အောင်ကြည့်ရမယ်ခန္ဓာကိုယ်ပေါ်မှာ ကြည့်လိုက်တဲ့အခါကျတော့ဒိတ်ကလေးဒိတ်ကလေးရိတ်ကလေးရိတ်ကလေးရွာရွာလေးပေါ်လိုက်မောမောလေးပေါ်လိုက်တင်းနာလေးပေါ်လိုက်တောက်နာလေးပေါ်လိုက် မရှိဘူးလားခန္ဓာကြီးကြည့်လိုက်တော့ ရုပ်သဘောတွေသူ့သဘောသူဖောက်ပြန်ပြောင်းလဲနေတာတင်ယုတ်ကနေမှတောက်ယုတ်ပြောင်းမြန်ပြီပူရာလေးကနေအေးရာ ပြောင်းမြန်ပြီနည်းနည်းပူရာကနေများများပူရာပြောင်းမြန်ပြီဆိုတော့ရုပ်သဘောတွေဟာပြောင်းနေတယ်တဲ့အဲ့ဒီပြောင်းလဲနေတဲ့ရုပ်ရဲ့သဘောကို မြင်အောင်ကြည့်ပေါ်ပြလာလိုက်တာလေးကအနိစ္စ ပေါ်ပြလိုက်တာရုပ်သဘောလေးပေါ်ပြလိုက်တာအဲ့ဒါအနိစ္စနော်ပေါ်ပြလိုက်တဲ့အနိစ္စလေးကိုကလည်းကြည့်လိုက်ရောအဲ့ဒီတင်းသဘောပေါ်ပြလိုက်တာကိုကလည်းကြည့်လိုက်ရောအဲ့ဒီတင်းတဲ့ရုပ်လေးကမရှိတော့ဘူးနောက်ထပ်တင်းတာလေးကထပ်ပေါ်လာတာနောက်ထပ်တင်းတာလေးကထပ်ပေါ်လာတာလေးကိုနောက်စိတ်ကပြန်သိလိုက်အဲ့ရှိကတင်းတဲ့ဟာမရှိတော့ဘူးတင်းရုပ်နဲ့တင်းနံကသူကအကုန်ချုပ်ချုပ်ချုပ်ချုပ်သွားပြီ အဲ့ဒါကြောင့်မို့အနေစာဆိုတာအဲ့ဒီပေါ်လာတဲ့သဘောလေးဟာအနေစာကိုကကြည်လိုက်လို့တတိနဲ့ကြည်လိုက်လို့မြင်လိုက်တာလေးကအနေစာရဲ့လက္ခဏာသူ့ရဲ့လက္ခဏာဘာလဲမရှိတော့တာ ပြက်သွားတာချုပ်သွားတာအဲ့ဒါကိုမြတ်စွာဘုရားကပေါ်တာသိချုပ်ဆုံးပျောက်ဆုံးသွားတာကိုသိလိုက်ရမယ်ရှိရသိလိုက်ရတာက အနေစာကိုသိလိုက်တာ ဩရုပ်သဘောဟာအနိစ္စပေါ်လာလိုက်တာအဲ့ဒီပေါ်လာတဲ့သဘောအနိစ္စလေးကသူ့ရဲ့လက္ခဏာအနိစ္စလက္ခဏာလက္ခဏာလေးကြည့်လိုက်တဲ့အခါကျတော့ तू ကဘာလဲမမြဲတာလေးပြသွားတာအဲ့ဒီတင်းတဲ့သဘောလေးကပေါ်ပြလိုက်တယ်ရုပ်ကပေါ်ပြလိုက်လို့နာမ်လေးကသွားတိလိုက်တာရုပ်ကပေါ်ပြလိုက်တယ်နာမ်ကသွားတိလိုက်တယ်အဲ့ဒီပေါ်ပြတဲ့ရုပ်လဲချုပ် သိတဲ့နံလဲချုပ်ဩအဲ့ဒါဒီချုပ်ဆုံးသွားတာပျောက်ဆုံးသွားတာမရှိတော့တာလေးကိုသိလိုက်တာဒီလက္ခဏာအဲ့ဒါကို အနိစ္စလက္ခဏာလို့ပြောတာအဲ့တော့ယုတ်တရားပေါ်မှာ ရှုမယ်ဆိုရင်လည်းပဲအဲ့ဒီအနိစ္စလက္ခဏာကို မြင်အောင်ရှုယုတ်တရားပေါ်မှာရှုတယ်ဆိုတဲ့အခါလဲပေါ်လာတာလေကိုကကြည်လိုက် ပထမကြည့်တဲ့စိတ်ကသူ့ဟာသူသွားကြည့်တာနော်ကိုယ့်ရဲ့အသိနဲ့ကိုကြည့်ချင်လို့ကြည့်ရတာမဟုတ်ဘူးတင်းတာပေါ်လိုက်တာနဲ့သူ့အလိုလိုကိုသွားပြီးတော့ပေါ်တာသေးသေးချာချာလေး နားဆိုင်ထောင်နော်ဟိုကတင်းတဲ့ရုပ်သဘောလေးကပေါ်ပြလိုက်တာကိုစိတ်ကသူ့အလိုလိုသွားသိတဲ့စိတ်အဲ့ဒါကကိလေသာနဲ့တကွဖြစ်တဲ့စိတ် အဲ့စိတ်မှာမက်ညာမပါဘူးမက်စိတ်မဟုတ်ဘူးတတိမပါဘူးမက်ကင်၈ပါးတဲ့ကတတိတမာရီပါပြီးသိတာမဟုတ်ဘူးသူ့အလိုလိုကိုသဘာဝသိတတ်တဲ့စိတ်အဲ့ဒါကိုပြီးကြတဲ့ရက်တည်းကဦးစင်းကသဘာဝလက္ခဏာတာမညာလက္ခဏာဆိုပြီးတော့နာမတက်ပြီးတော့အဲ့လိုပြောခဲ့တာနော်သဘာဝကွာ तू ကရုပ်ကသူ့အတူပေါ်လိုက်တာသူ့အတူပေါ်တဲ့သဘာဝ အဲ့ဒါပထဝီတေသောအဘောဝါယောဆိုဓာတ်၄ပါးရဲ့သူ့သဘောသူပေါ်တာသူ့ရဲ့သဘာဝရုပ်ရဲ့သဘာဝသူ့သူပေါ်တာအဲ့ဒီရုပ်ရဲ့သဘာဝလေးကိုကိုကကြည့်လိုက်တဲ့အခါကျတော့အဲ့ဒီရှေ့ကတင်းတယ်ဆိုတဲ့ဟာလေးကမရှိတော့ဘူးကဲတင်းတာလေးကနည်းနည်းလေးကြာလို့အရှင်ပြမရှင်းမှုဆိုဒိတ်ကလေးဒိတ်ကလေးခန္ဓာကိုယ်ပေါ်တတ်တယ်ရားတာလေးပေါ်လိုက်တယ်စစ်ကလေးဆိုပေါ်တာလေးကြည့်ကြည့်လိုက်အဲ့ဒီပေါ်တဲ့သဘောလေးရုပ်ကလေးကိုစစ်ကလေးဆို ခန္ဓာကိုယ်ကဖြစ်သွားတယ်ဒိတ်ကလေးဆိုဖြစ်သွားတယ်ဆိုတာနဲ့ဒိတ်ကလေးရိတ်ကလေးစစ်ကလေးပူကလေးဆိုပြီးတော့ပေါ်လာလိုက်တဲ့သဘောလေးကရုပ်ကသူ့သဘောသူပေါ်ပြအဲ့ဒါရုပ်ရဲ့သဘာဝလက္ခဏာအဲ့ဒါလေးကို နောက်ကသွားပြီးတော့ဓာတ်ဆိုသိတဲ့ဟာကလည်းနာမ်ကလည်းသူ့သဘာဝသွားသိတာနော်ရုပ်ကလည်းသူ့သဘာဝသူ့သူပေါ်ပြတာရုပ်ပေါ်တဲ့ဟာကိုနာငါသွားတည်တာသိလိုက်တဲ့အချိန်ကိုကကြည့်လိုက်တော့ အဲ့ဒီရှေ့ကပေါ်တဲ့ရုပ်လည်းမရှိဘူးသိတဲ့နာလည်းမရှိတော့ရုပ်ကလည်းသူ့အတူချုပ်သွားတယ်နာကလည်းသူ့အတူချုပ်သွားတယ်အဲ့ဒါလေးကို နောက်ကသိတာကတတိတတိကသိတဲ့အခါကျတော့မှအဲ့မှာညံလေးကကြည့်တဲ့အခါကျမရှိတော့တာလေးချုပ်ဆုံးသွားတာပျောက်ဆုံးသွားတာလေးကိုသိတာအဲ့ဒါကိုလက္ခဏာလို့ပြောတာ အနိစ္စရဲ့လက္ခဏာမရှိတော့ဘူးအဲ့ဒါကိုတနည်းပြောတော့တာမင်ညလက္ခဏာလို့သုံးတာအများဆိုင်နံအနည်းကပြောခဲ့တယ်တာမင်ညလက္ခဏာဆိုတာအနိစ္စသည်ခန္ဓာ၅ပါးမှာရုပ်သည်မမြဲဘူးနော်ဝေဒနာတင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးမမြဲတာမမြဲတာကို နော်အဲ့ဒီမမြဲတဲ့အနိစ္စရဲ့လက္ခဏာအဲ့ဒါကိုပြောတာအဲ့တော့ဦးဇင်းတို့ကဒီနေရာမှာ ရုပ်သဘောလေးကိုရှုတဲ့ယောဂီများကလည်းဒိတ်ကလေးပေါ်ပေါ်ရိတ်ကလေးပေါ်ပေါ်ပူရာပေါ်ပေါ်ဘာပေါ်ပေါ်ပေါ်ရာမှန်သမျှသည်မြဲသလားလို့ကြည်လိုက်တော့ကိုကသိလိုက်တာနဲ့အဲ့ဒါမရှိတာပဲသိတယ်အဲ့ဒီမရှိတော့တာကိုပဲချုပ်ဆုံးသွားတယ်ပျောက်ဆုံးသွားတယ်ပျက်စီးသွားလို့အဲ့ဒါကို အနိစ္စလို့ပြောတာနော်မမြဲတဲ့လက္ခဏာအနိစ္စရဲ့လက္ခဏာလို့ပြောတာနော်သူ့ရဲ့လက္ခဏာလေးကမမြဲတာ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 နန္တရားကသူ့ရဲ့သဘာဝကိုကညွတ်တတ်တဲ့သဘောနံဆိုတာကနံတရားလေးက तू ကညွတ်တတ်တာအဲ့ဒီညွတ်တတ်တဲ့နံကလည်းမြဲသလားအိဋ္ဆာလားအိဋ္ဆာလားဝိညာဏအိဋ္ဆာဝိညာဉ်ကလည်းအိဋ္ဆာပါပဲဖေ။ဒီဝိညာဉ်ဆိုတဲ့သိတတ်တဲ့နံတရားလေးကဟောမျက်စိနဲ့အစင်းနဲ့တိုက်တဲ့အခါမှာမြင်သိစိတ်လေးသွားပေါ်တယ် မျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါမှာမြင်သိသိလေးပေါ်တယ်မြင်သိသိလေးပေါ်တာကသူပေါ်ခြင်းလို့ပေါ်တာမဟုတ်ဘူးနော်မျက်စိအကြည်နဲ့ရှေ့ကအဆင်းရုပ်နဲ့နှစ်ခုတိုက်လို့ပေါ်တာတဲ့မျက်စိအကြည်ရုပ်နဲ့အဆင်းရုပ်နဲ့ရုပ်နှစ်ခုဒိုင်းလို့တိုက်လိုက်တဲ့အချိန်လေးမှာမှမြင်သိစိတ်ပေါ်တာရုပ်နှစ်ခုတိုက်တာကအကြောင်းမြင်သိစိတ်ပေါ်တာကအကျိုး အဲ့ဒီအကြောင်းနှစ်ခုမညီညွတ်ပါပဲနဲ့မြင်သိစိတ်ပေါ်လို့ကိုမရဘူးအခုဥစဉ်တရားဟောတယ်ဒကာကြီးတို့ဒကမကြီးတို့ကလာပြီးတရားနာကြတယ်ဟောတရားနာလို့အခုဒီမှာအခုတယောက်နဲ့တယောက်တွေးလို့ရတာတရားလာမနာဘူးဆိုရင် တွေးလို့မရဘူးအဲ့ဒီတွေးတဲ့အခါမှာလည်းအခုဥစဉ်ကမျက်စိမှိတ်ထားရင်ဘလို့မှမြင်လို့မရဒကမကြီးတို့ကလည်းမျက်စိမှိတ်ထားရင်ဥစဉ်ကိုတွေးလို့မရဥစဉ်ရဲ့မျက်စိအကြည့်နဲ့ဒကမကြီးတို့ရဲ့ရုပ်အဆင်း ဒကမာကြီးတို့ရဲ့မျက်စိကြီးနဲ့ဥစဉ်ရဲ့ရုပ်အစင်းဩအဲ့ဒီရုပ်နှစ်ခုတိုက်လိုက်တဲ့အခါမှာဩဆရာတော်တရားဟောနေပါလားဩဒကာကြီးဒကမာကြီးတို့တရားနာနေပါလားဆိုတော့အသိစိတ်ကပေါ်ရတာအဲ့ဒါကြောင့်မို့မျက်စိနဲ့အစင်းနှစ်ခုတိုက်တာသည်အကြောင်းကြောင့်အကျိုးဖြစ်တာအဲ့ဒီမှာငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူးလို့အရိယာရဲ့တပည့်တာဝကမှန်ရင်ရသော်ဘုရားရဲ့တပည့်တာဝကမှန်ရင် အရိယာပုဂ္ဂိုလ်တရားနာယူထားရင်အဲ့ဒီလိုကိုဆင်ញံသုံးတတ်ရမယ်ဒါကဝီဇိကိစ္စကိုရှင်းတာတန်တရားရှင်းအောင်လုပ်တာနော်တန်တရားရှင်းအောင်လို့ဩအကြောင်းကြောင့်အကျိုးဖြစ်တာဒီထဲမှာငါမြင်တယ်ဆိုတာလည်းမရှိဘူးနော်ငါကြားတယ်ဆိုတာလည်းမရှိငါနံတယ်ဆိုတာမရှိငါစားတယ်ဆိုတာမရှိတကယ်တမ်းကတော့ရုပ်ရုပ်ချင်းတိုက်လို့မြင်သိသိပေါ်ရတာနံတရားပေါ်ရတာရုပ်ရုပ်ချင်းတိုက်လို့နံပေါ်ရတာ ရုပ်ကအကြောင်းနာကအကျိုးပဲလို့အကြောင်းကြောင့်အကျိုးဖြစ်နေတဲ့သဘာဝတရားကိုအဲ့လိုလဲမြင်အောင်ကြည့်ရမယ်အဲ့လိုမြင်အောင်ကြည့်လိုက်တဲ့အခါကျတော့ယောက်ျားလို့မိန်းမလို့ငါကြားတယ်လို့ငါမြင်တယ်ဆိုတာကြီးပျောက်ွယ်သွားလိမ့်မယ်အမှန်မြင်သွားလို့တမာဒိဋ္ဌိအဲ့တော့အမှန်မြင်သွားတဲ့အခါကျတော့ဩမျက်စိနဲ့အစင်းနဲ့တိုက်လို့မြင်သိသိလေးပေါ်ရပါလားငါပေါ်ကျင်လို့ပေါ်ရတာလည်းမဟုတ်ဘူး သူများအပေါ်ခိုင်းလို့ပေါ်ရတာလည်းမဟုတ်ဘူးသူ့တဘာဝသူ့အတူပေါ်ရတာပါလားလို့အဲ့ဒီလိုသိအောင်လုပ်ပါနော်သူ့သဘောနဲ့သူပေါ်လာတဲ့နန္တရားလေးအဲ့ဒီပေါ်လာတဲ့ဟောမျက်စိနဲ့အဆင်းနဲ့တိုက်တဲ့အချိန်မြင်သိသိပေါ်တဲ့ဟာလေးကလည်းဓာတ်ဆိုသူ့အတူပေါ်သွားတာအဲ့ဒါသဘာဝသူ့အတူပေါ်တာတဲ့ကိုကသိလိုက်တဲ့အချိန်အဲ့ဒီရှေ့ကမြင်သိစိတ်ရှိသေးလားမရှိတော့ဘူးနန္တရားကလည်းအဲ့ဒီလိုပဲနော်နံရဲ့အနိစ္စ ဝိညာဏအနိစ္စဝိညာဉ်ရဲ့အနိစ္စကပေါ်သွားတယ်အနိစ္စလေးကပေါ်ပြလိုက်တယ်ကိုကကြည့်လိုက်တော့မရှိတော့တာကိုသိရင်နောက်ကလက္ခဏာအနိစ္စရဲ့လက္ခဏာကအော်ဘာမှမရှိတော့ပါလားပျောက်ဆုံးသွားပါလားစောတော့မြင်လိုက်တဲ့အချိန်မှာမြင်သိသိလေးပေါ်လိုက်တာအခုကြည့်လိုက်တော့မရှိတော့ပါလားဟောနားနဲ့အတန်နဲ့တိုက်တော့လေဒီတိုင်းပဲနော်နားကြည်ရောက်နေဟိုကအတန်နဲ့ဒိုင်းဆိုရုပ်နှစ်ခုတိုက်တဲ့အချိန်မှာ ကြားသိစိတ်လေးလားပေါ်တာအဲ့ဒီကြားသိစိတ်ပေါ်တာက သူ့တဘာဝသူ့အတူသိတာအဲ့ဒါလေးကိုပြန်ပြီးကြည့်လိုက်တော့သူ့ရဲ့လက္ခဏာက မရှိတော့တာကိုသိတာအဲ့ဒီမရှိတော့တာကို နောက်ကနေတတိထားပြီးကြည့်တာကအဲ့ဒါကပညာတတိနဲ့ပညာနဲ့နော်တတိထားလိုက်လို့သိတယ်ပညာကဝေဖန်ပိုင်းခြားတော့အော်မမြဲတဲ့အနေဆရဲ့လက္ခဏာဆိုတာကိုနောက်ကပညာဝေဖန်ပိုင်းခြားတာ အနှိမ့်စပါလားဒါလေးကဖြစ်ပြီးပြတ်သွားပြီလို့ပိုင်းခြားလိုက်တာကပညာသိလိုက်တာကတတိအဲ့ဒီလိုတတိနဲ့ပညာနဲ့ပေါင်းပေါင်းပေါင်းပေါင်းပြီးမှကြည့်မှကြားသိစိတ်လေးကလည်းဖြစ်ပြီးပြတ်သွားတာကိုသိတယ်မြင်သိစိတ်ကလည်းဖြစ်ပြီးပြတ်တာသိတယ်နှာခေါင်းနဲ့အနံ့နဲ့တိုက်တော့လဲဒီတိုင်းပဲတဲ့နော်ဟိုဘက်ကအနံ့နဲ့နှာခေါင်းထဲမှာရှိနေတဲ့အကြည်ဓာတ် ဒီနှစ်ခုယုံနှစ်ခုတိုက်တာယုံနှစ်ခုတိုက်တဲ့ခေမှာနန်တိသိဖြစ်တာနန်တိသိလေသူ့အလိုလိုသွားပေါ်တာကိုကနေမှသွားပြီးမင်းသိပါလို့ပြောလို့သိရတာမဟုတ်သူ့သဘာဝလက္ခဏာကိုသူ့အတူသွားသိတယ်သိတာလေးကိုနောက်ကကြည့်လိုက်တော့အဲ့ဒါလေးကမမြဲပဲနဲ့ပြက်သွားတာသိတာအဲ့ဒါလက္ခဏာအဲ့ဒီလက္ခဏာလေးတွေလက္ခဏာလေးတွေကို မျက်စိနဲ့ဆင်းနဲ့တိုက်တယ်သူ့ရဲ့လက္ခဏာလေးဖြစ်ပြီးပြတ်သွားတယ်ဒါကိုသိလိုက်တာကိုပဲတနည်းပြန်ပြောရင်တမ္မာဒိဋ္ဌိလို့ပြောတာအမှန်မြင်တယ်လို့ပြောတာမြတ်စွာဘုရားနားနဲ့အတန်နဲ့တိုက်လိုက်တဲ့အချိန်မှာသွားပြီးကြာသိသိပေါ်တယ်ပေါ်တာလေးကြည့်လိုက်တယ်မရှိတော့ဘူးဖြစ်ပြီးပြတ်သွားပြီအဲ့ဒါကိုသိလိုက်ရင်တမ္မာဒိဋ္ဌိအဲ့ဒါအမြင်မှန်ပြီအဲ့ဒါတွေကိုမမြင်နိုင်အောင် မျက်စိနဲ့အစင်နဲ့တိုက်နေတာပဲတဏီကုံတိုက်နေတာတဏီကုံတိုက်နေတာကိုဦးဇင်းတို့မရှုနိုင်ဘူးဘာကြောင့်လဲဆိုအဝိဇ္ဇာတဲ့မသိမှုရဖုံးထားတာတဲ့မသိမှုရဖုံးထားတော့မြင်နေတာပဲဒီနိုင်ငံလူတွေလည်းဒီတိုင်းခွေးတွေလည်းဒီတိုင်းကြောင်တွေလည်းဒီတိုင်းလူတွေလည်းဒီတိုင်းမျက်စိနဲ့အစင်တိုင်းမြင်တာပဲမြင်တော့အနိစ္စလို့ရှုနိုင်လားဆိုမရှုနိုင်ဘူး သိသလားနှိစ္စလို့သိသလားမသိကြဘူးတဲ့ဒါကြောင့်မို့ဖရာသာသနာတော်တွင်မှာဖရာရဲ့အဆုံးအမရမှသိနိုင်တဲ့တရားတွေကံကောင်းလို့ဒီတရားမျိုးတွေကလည်းနာခွင့်ရတာတဲ့ကြားခွင့်ရတယ်ရသောအပြင်ဝိပဿနာတရားဆိုဩပြင်းစရာကြီးပါမလုံးချင်ကြဇတ်တော်လေးတွေရည်စရာလေးတွေမောစရာလေးတွေဆိုရင်တော်နဲ့ရည်လိုက်မောလိုက် ဘုန်းကြီးကောင်းတာတရားကဟောသူကရည်ရတာကိုနော်ကောင်းလိုက်တာတရားဆိုပြီးသူကအဲ့လိုပဲနေတယ်ဒါကြောင့်မို့မြတ်စွာဘုရားကတော့နော်တရားကောင်းတရားကောင်းဆိုတာဘယ်လိုဟာလဲဟောဒီရုပ်ဝေဒနာသင်ညာသင်္ခါရဝိညာဉ်ဆိုတဲ့ခန္ဓာ၅ပါးပေါ်မှာမုံသွားအောင်ကိုဟောတတ်တဲ့ပုဂ္ဂိုလ်မှာတရားကောင်းဟောတတ်တဲ့ပုဂ္ဂိုလ်လို့ပြောတာနော်ဒီခန္ဓာကိုယ်ကြီးတော့မုံသွားအောင် ယွန်သွားအောင်ဒီခန္ဓာ၅ပါးဆိုတာဒုက္ခကြီးပါလားလို့မြင်သွားအောင်ဟောတာမှအဲ့ဒါမှတကယ်ဓမ္မဂတိကတဲ့နော်အဲ့လိုကိုနာတဲ့ပုဂ္ဂိုလ်ကအဲ့လိုနာရမှာနော်ဝုထုလေးတွေဇလန်းလေးတွေပြောလွယ်တာပေါ့ဦးဇင်းတို့လည်းအခုပြောသလိုဒါလေးတွေလျှောက်ပြောဒါပေမဲ့အထောက်အထားနေနဲ့လောက်ပဲအဓိကထားထားပြီးတော့ပြောရတာ။အော်ဘယ်သုတ်တမဘယ်ပုဂ္ဂိုလ်ကဘလို့အလုပ်လဲဆိုတော့ အဲ့ဒါလေးလောက်ထောက်ထားယူပြီးတကယ်လိုအပ်တာကဒီကျင့်စဉ်အခုခန္ဓာကြီးမှာမမြင်ဘူးမသိဘူးတလောကလုံးကလူတွေမနဲ့မိုးလင်းတာနဲ့ဩသားလည်းမြင်တယ်သမီးလည်းမြင်တယ်ဆွေလည်းမြင်တယ်မျိုးလည်းမြင်တယ်အာယုံတွေအမျိုးမျိုးတွေမြင်နေတာအနိစ္စလို့ရှုနိုင်လားဆိုဘယ်သူမှမရှုနိုင်ဒုက္ခလို့ရောရှုလားဘယ်သူမှလည်းမမြင်ဘူးအနတ္တလို့ရှုလားသိတောင်မသိဘူးဟောအဲ့ဒါကြောင့်မို့အခုဦးဇင်းတို့ဒကာတော်မတွေကအခု မြတ်စွာဘုရားကအဲ့ဒီလိုမြင်တာဒီနန္တရားလေးဟာဩကြာတိသိလေးကပေါ်ပြီးတော့ပျောက်သွားတယ်ပေါ်တာလည်းသိလိုက်တယ်ပျောက်သွားတာချုပ်ဆုံးသွားတာလည်းသိလိုက်တယ်ဒါလေးကိုအနိစ္စလို့မြင်လိုက်ပြီးအနိစ္စရဲ့လက္ခဏာလို့သိလိုက်ပြီးဆိုရင်ချက်သားတို့အဲ့ဒါမင်းတို့တမ္မာဒိဋ္ဌိအယူမှန်းနေပြီတဲ့တမ္မာဒိဋ္ဌိဖြစ်နေအဲ့ဒီကနေပြီးတော့နှာခေါင်းနဲ့အနန္တတိုက်တော့လဲဒီတိုင်းပဲယုံနှစ်ခုတိုက်တယ် နန်းသီးစိတ်လေးကသွားပြီးတော့တိလိုက်လို့နာနာလေးကိုသွားတိရရှာနဲ့အရာသားနဲ့တိုက်တော့လဲဒီတိုင်းပဲရုပ်နှစ်ခုတိုက်လို့နော်စာသီစိတ်လေးဖြစ်တာကာယအကြည်ဓာတ်နဲ့ဖုဒ္ဓပဓာတ်တွေတွေးထိလို့ကိုယ်ပေါ်မှာထိတိစိတ်လေးသိတာမနှောနဲ့ဓမ္မနဲ့ပေါင်းစုံလို့တွေးတော်စိတ်လေးပေါ်တာအဲ့ဒါလေးတွေပေါ်တိုင်းသိပေါ်တိုင်းသိစိတ်ထဲမှာ အပြင်က မျက်စိနဲ့အဆင်းနဲ့တိုက်တဲ့အခါမြင်သိသိကြားသိသိနာမ်သိသိစားသိသိထိသိသိဆိုတော့အပြင်ကသိတဲ့စိတ်၅မျိုးမနောနဲ့ဓမ္မပေါင်းစုံတဲ့အချိန်မှာဘာတွေဖြစ်လဲစိတ်ထဲမှာตาရာပွယ်လေးတွေကိုတွေးမိလိုက်တော့လောဘဖြစ်တယ်အဲ့ဒီလောဘဘယ်မှာလဲမနှောမှာလာဖြစ်တာစိတ်ထဲမှာလာဖြစ်တာနော် လိုချင်တဲ့ဟာလေးကိုတွေးပြီးတော့လောဘစိတ်ကလေးမကြိုက်တာလေးတွေးမိတော့ဒေါသစိတ်ကလေးကဘယ်ဖြစ်လဲစိတ်ထဲလာဖြစ်တာတွေးဝေတဲ့မောဟစိတ်ကလေးကိုကမြဟုတ်ဟုတ်လားဒီဟာမြဟုတ်ဟုတ်ရလားနော်အစရှိတဲ့ဖြစ် တွေးဝေမှုမောဟအဲ့ဒီစိတ်ကလေးကလည်းမနှောထဲမှာလာဖြစ်တယ်လောဘစိတ်ဒေါသစိတ်မောဟစိတ်ဒါရှုရမယ့်စိတ်တွေနော် လောဘစိတ်ကလေးကအတွေးလေးတစ်ခုတွေးလိုက်တာ သူ့အလိုလိုသွားတွေးတာကိုနှစ်သက်တဲ့ပုံကိုလေးသွားတွေးပြီးတော့အော်သူ့เจ้าလေးတွေးပြီးတော့ကို့မှာကြည်နှုတ်ပြီးဝမ်းသာနေအလောဘလေးဖြစ်ကိုမကြိုက်နှစ်သက်တဲ့ပုံကိုရဲ့အကြောင်းကြီးတွဲမိတော့စိတ်ထဲမှာတနှုံနှုံဆင်းရဲလိုက်တာဒေါသတွေဖြစ်မျောပြီးတွေးကျင်ရတွေးနေတာမောဟစိတ် အဲ့ဒါကသူ့အလိုလို တွေးတတ်တဲ့စိတ်ကြံစီတတ်တဲ့စိတ်သူ့အလိုလိုပေါ်တာအဲ့ဒီတွေးတတ်တဲ့ကြံစီတတ်တဲ့စိတ်လေးပေါ်လာရင်လဲနောက်ကတတိထားပြီးကြည့်လိုက်တာနဲ့အဲ့ဒီတွေးတဲ့စိတ်လေးမရှိတော့ဘူးချုပ်သွားတယ်ပြက်သွားတယ်ဆုံးသွားတာကိုသိတာအဲ့ဒါကအနေဆာရဲ့လက္ခဏာပေါ်လိုက်တာလေးကအဲ့ဒီနန္တရားလေးသည်ဒီကြောင့်မို့ဝိညာဏအနိစ္စနန္တရားလေးသည်ပေါ်လာတဲ့နန္တရားသည်အနိစ္စ သူ့ရဲ့လက္ခဏာဘာလဲဖြစ်ပြီးပြတ်သွားတာမရှိတော့တာချုပ်ဆုံးသွားတာသူ့ရဲ့လက္ခဏာအဲ့တော့စိတ်တာနုပဒနာကိုရှုကျင်တဲ့ယောဂီကဘာလုပ်ရမလဲဆိုအဲ့ဒီစိတ်ကလေးတစ်လုံးပေါ်ပြီးတော့ချုပ်ချုပ်သွားတဲ့သဘောလေးကိုအော်သူ့သဘာဝလေးကနာရဲ့သဘောလေးကဘာလဲပြောင်းပြောင်းပြောင်းပြောင်းနေတာချုပ်ချုပ်ချုပ်ချုပ်သွားတာလေအဲ့ဒါကိုပဲဖះကအနိစ္စအဲ့ဒါကိုပဲဖြစ်ဖြစ် သိရမှာကယရာပညာယပတ္တတိဉာဏ်နဲ့မြင်အောင်ကြည့်ဉာဏ်နဲ့သိအောင်လုပ်ရမှာတဲ့အဲ့ဒီဟာလေးကိုနော်ဉာဏ်နဲ့သိအောင်တတိထားရမှာအဲ့ဒီတော့တတိထားတဲ့အခါကျတော့လောဘစိတ်ကလေးပေါ်ရင်လဲနော်အဲ့ဒါလေးကိုမြင်အောင်ကြည့်ပါတတိထားပါဉာဏ်နဲ့နောက်ကကြည့်ခိုင်းတာနော်ဒေါသစိတ်ကလေးပေါ်လာရင်လည်းအဲ့ဒါလေးကိုတတိထားမောဟစိတ်ကလေးပေါ်လာရင်လည်းတတိထားຢာကစိတ်ပေါ်လာရင်လည်းတတိထားနော် မနာလိုခြင်းဝန်တိုခြင်းပျော်ရွှင်ခြင်းမပျော်ရွှင်ခြင်းဘာစိတ်ပေါ်ပေါ်ပေါ်သည်မြအရှုခံစိတ်ထဲမှာပေါ်လာတဲ့စိတ်တွေအဲ့ဓာတွေကို အကုန်ရှုပြရမယ်မကောင်းတဲ့စိတ်တွေဘာလာလာ အကုန်ရှု ကောင်းတဲ့စိတ်ကြောင့်ကောင်းတဲ့စိတ်ဘက်ကလည်းဟောအလောဘ လှူကျင်တန်းကျင်တဲ့စိတ်လေးကတခါတလေပေါ်လာတတ်တယ်တရားမှတ်နေနေငါဘယ်လှူလေးလောက်ရင်ကောင်းမလဲဘလို့ဖះဆွတ်တော်ကဲ့ဟမယ်ကောင်းမလဲဆိုပေါ်လာပြန်တဲ့ဒီချိန်ပေါ်လာရင်အဲ့ဒါကိုဘာလို့ရမှာလဲရှုသူကသူ့အလိုလိုပေါ်လာတဲ့အဲ့ဒီကောင်းတဲ့စိတ်ကလေးကလည်းပဲကိုကတတိထားလိုက်တယ်နဲ့အဲ့ဒါလေးကမရှိဘူးဖြစ်ပြီးပြည့်အဲ့ဒီရဲ့အနိစ္စနဲ့အနိစ္စရဲ့လက္ခဏာပေါ်လာတဲ့နန္တရားလေးသည် အနိစ္စ ကြည့်လိုက်တဲ့အခါကျတော့သူ့ရဲ့လက္ခဏာပါလဲအနေဆာရဲ့လက္ခဏာကချုပ်သွားတယ်ပျောက်သွားတယ်ဆုံးသွားတယ်မရှိတော့တဲ့သဘောလေးကိုမြင်အောင်ကြည့်တာအဲ့ဒါအနေဆာရဲ့လက္ခဏာကိုမြင်အောင်ကြည့်တာကောင်းတဲ့စိတ်လေးပေါ်လာလဲရှုရမှာနော်ဩငါတော့ဒါလေးကတော့အကောင့်တွေးနေတာပဲကုသိုလ်ဖြစ်ပါတယ်ဆိုပြီးတော့ तू ကလျှောက်တွေးနေလို့မရဘူးအဲ့ဒါအတွေးတွေနဲ့ပဲပြန်နစ်နေတာကုသိုလ်ဟိုတွေးတာတော့မှန်တဲ့အတွေးဟာအတွေးပဲအဲ့အတွေးကို ဘာလို့ရမှာလဲဖြစ်ပြရှုရမှာအဲ့ဒီဟာကိုကောင်းတယ်ဆိုပြီးတော့ဆောင်းထားလို့မရဘူးတဲ့မြတ်စွာဘုရားကချက်သားတော်တဲ့မင်းတို့မြဲဟိုဘက်တစ်ဖက်ကန်းကိုကူးကျင်တဲ့ပုံကိုဟာတဲ့အော်ငါကတော့လှေနဲ့ကူးရမယ်ဒီမြစ်ကြီးလက်ပစ်ကူးလို့တော့ငါမရဘူးဆိုပြီးတော့တယောက်သောပုဂ္ဂိုလ်ကလှေကိုယူပြီးလှေနဲ့ကူးတယ်တဲ့ဟိုဘက်ကန်းရောက်သွားတဲ့အခါကျတော့ ဒီလှေကြီးငါကျဲသူကြီးလိုက်တာကွာငါဒီဘက်ပေါ်ရောက်တော့ကဲလှေကြီးကြောပေါ်တင်ပြီးတော့ငါတော့သွားမှာပဲကျဲသူကြီးတဲ့လှေကြီးကြောပေါ်တင်သွားလို့မရဘူးတဲ့အဲ့လှေအဲ့ဒီကန်ထားခဲ့ရမှာလှေနဲ့တော့ကူးသွားတာပဲတဲ့ဒါပေမဲ့ကမ်းရောက်ရင်ဟိုဘက်ကမ်းရောက်တော့လှေကြီးထားပြီးတော့ကမ်းပေါ်တက်သွားအခုလည်းပဲဒီတိုင်းပဲဟောဒီဓမ္မဆိုတဲ့ကုသိုလ်တရားတွေအဲ့ဒီတရားတွေဟာကိုယ့်ကိုနိဗ္ဗာန်ရောက်သိတဲ့အောင်ကျေသူပြုမှာပဲဒါပေမဲ့နိဗ္ဗာန်ရောက်သည် တိုင်အောင်ကျေသူပြုပေမဲ့ကျေသူကြီးလို့နိဗ္ဗာန်ထိတည်သွားလို့မရဘူးအဲ့ကံထားခဲ့ရမှာကုသိုလ်တရားတွေဓမ္မတွေတောင်မှ ထားခဲ့ရမယ်ဆိုတော့အာကုသိုလ်ဆိုတော့ပို့ပြီးတောင်ထားခဲ့ရအောင်မယ်ချက်သားတို့ကျေသူတရားကြီးပါတယ်ဆိုတော့ကုသိုလ်တရားတွေတောင်အကုန်ထားခဲ့ရတာဒါကြောင့်မို့အခုလည်းပဲတရားထိုင်နေလို့ကောင်းတဲ့အာယုံလေးတွေးမိပြီးတော့အိုးဖះတဲခြင်းနဲ့ကြောက်ဆောက်ခြင်းနဲ့ဟိုဟာလေးလောက်အိုင်ကောင်းမလားဒီဟာလေးလောက်အိုင်ကောင်းမလားအတွေးတွေပေါ်တယ်နော် အဲ့ဒီပေါ်လာရင်လည်းပေါ်လာတဲ့အတွေ့ဘာလို့ရမလဲအကုန်ရှုချတယ်အဲ့ဒီပေါ်လာတဲ့အတွေ့လေးကိုတခါတည်းအနိစ္စလက္ခဏာတင်ပြီးတော့မှ तू ကကြည့်လိုက်တာနဲ့ဩဒီအတွေ့လေးဟာဖြစ်ပြီးပြတ်သွားတာပါလားလို့သိလိုက်ရင်အနိစ္စနဲ့အနိစ္စလက္ခဏာနှစ်ခုလုံးကိုသေချာသိတယ်အဲ့ဒါကိုသိတာဒီတမ္မာဒိဋ္ဌိအမှန်မြင်တယ်လို့ပြောတာနော်အနိစ္စလက္ခဏာလေးကိုသိလာပြီအဲ့ဒီလိုပဲတဲ့ဦးဇင်းတို့ တခါမေတ္တာလေးနဲ့အာငါဟိုလူကူညီရရင်ကောင်းမလားဒီလူကူညီရရင်ကောင်းမလားအော်ဟိုလူတွေတော့ဟိုလိုဒုက္ခဖြစ်နေကြားတယ်ဟောကူညီခြင်းနဲ့စောင့်မခြင်းနဲ့စောင့်ရှောက်ခြင်းနဲ့ဆိုမေတ္တာအဲ့ဒီမေတ္တာတရားဆိုတဲ့စိတ်ထားလေးတွေကလည်းအကောင်းလေးပဲဒါပေမဲ့အဲ့ဒီပေါ်လာတဲ့အကောင်းတရားလည်းဘာလို့အနိစ္စမြင်အောင်ကြည့်ပြီးတော့သူ့ရဲ့လက္ခဏာအနိစ္စနဲ့အနိစ္စလက္ခဏာမြင်အောင်ကြည့်ပါပေါ်လာတာလေးကအနိစ္စနော် သူ့ရဲ့လက္ခဏာလေးချုပ်ဆုံးသွားတာပျောက်ဆုံးသွားတာလေးကိုမြင်အောင်ကြည့်လိုက်တာကလက္ခဏာဩအနေဆာရဲ့လက္ခဏာမမြဲတာလေးကိုပြောတာနော်အနေဆာရဲ့လက္ခဏာလေးဖြက်ကလေးဖြက်ကလေးဖြက်ကလေးပျောက်ပျောက်ပျောက်ပျောက်သွားတာလေးဆုံဆုံသွားတာလေးအဲ့ဒီတော့အဲ့ဒီသဘောတွေအကုန်ရှုရမယ်တဲ့အဲ့ဒါကိုဘာနဲ့ရှုတာလဲဆိုတော့အာမောဟဆိုရင်ဉာဏ်ပညာနဲ့ရှုတာနော် ဉာဏ်ပညာနဲ့တခါတည်းကုသိုလ်စိတ်ကလေးတွေလာလဲအကုန်ရှုအကုသိုလ်စိတ်တွေပေါ်လဲအကုန်ရှုအဲ့ဓာတွေကစိတ်ထဲမှာပေါ်တာမြင်တာလဲရှုကြားတာလဲရှုနာတာလဲရှုစားတာလဲရှုခန္ဓာကိုယ်မှာပူတယ်တောက်နေတင်းနေပေါ်တော့လဲရှုအဲ့လိုရှုရင်နဲ့ဦးဇင်းတို့တရားတော်မတွေရဲ့တန်တန်မှာအနိစ္စလက္ခဏာတွေကို ဆက်တိုက်ထင်းပြီးကြာတာလေးကလည်းဩကြာတိသိလေးကပေါ်ပြီးပြက်ပြန်တာပဲနန္တိသိလေးကလည်းပေါ်ပြီးပြက်ပြန်တာပဲနော်ရုပ်ကိုမှတ်တာမဟုတ်ဘူးနော်စိတ်တ ानु ပဒနာစိတ်ဘက်ကိုဥလက်မှတ်သွားတာမျက်စိနဲ့အစင်းနဲ့တိုက်လိုက်တဲ့အချိန်မှာမြင်သိသိဖြစ်တဲ့မြင်သိသိလေးကပေါ်ပြီးပြက်ရပါလားလို့ရှုလိုက်တာစောတော့ရှင်းအောင်လို့ဦးစင်းကဒါအကြောင်းကျိုးနဲ့ဆက်ဆက်ပြီးတော့ရုပ်နှစ်ခုတိုက်တာကိုနာငါသွားတည်တာကိုနားလည်အောင်လို့ပြောတာ နာမ်ကမ္မထံကိုရှုတဲ့ယောဂီများကစိတ်လေးတစ်လုံးပေါ်လာတယ်ဖြစ်ပြီးတော့ပြတ်သွားတယ်။ဟောမျက်စိနဲ့အဆင်းနဲ့တိုက်တဲ့အချိန်မှာမြင်သိသိပေါ်တယ်ဖြစ်ပြီးတော့ပြတ်တယ်။နားနဲ့အသံနဲ့တိုက်တဲ့အချိန်မှာကြားသိသိပေါ်တယ်ကြားသိသိလေးဖြစ်ပြီးပြတ်တယ်။အဲ့ဒီပေါ်လာတဲ့ကြားသိသိလေးနာမ်သိသိလေးစားသိသိလေးတွေးသိသိလေးဘာပေါ်ပေါ်ပေါ်လာလေးကိုတတိထားစောင့်ကြည့်တတိထားစောင့်ကြည့် မိလိန်နာမင်းကြီးကမေးတယ်အရှင်နာဂသိန်ကိုအရှင်ဖျားတဲ့မက်ဖို့နိဗ္ဗာန်လိုချင်ပါတယ်ဘယ်လိုတရားရှုအမှာတော့တရားကြီးတောတဲ့ကသစ်တို့ကြားတို့ကြက်သစ်တို့ကြားတို့ခြင်သေးတို့ကဩသမင်လေးတွေအပြေးသိမ့်မြန်တယ်သမင်လေးတွေတရယ်လေးတွေအဲ့ဒီအပြေးမြန်တဲ့အဲ့ဒီကောင်လေးတွေကို လိုက်ပြီးတော့နောက်ကနေပြေးပြီးဖမ်းတာလားချောင်းပြီးဖမ်းတာလားအာချောင်းပြီးဖမ်းတာပေါ့ဗျာခြုံပုတ်ထက်ကဒါလေးစောင့်အနီးနားရောက်လာပြီဆိုမှလိုက်ဖမ်းပြီးတော့အုပ်ရတာခလန်းလန်းကဆိုမရဘူးဟိုကအပြေးမြန်လို့လွတ်လွတ်သွားတာဒကာကြီးအဲ့ဒီတိုင်းပဲနော်အခုခန္ဓာရဲ့ရုပ်တရားတွေကလည်းပေါ်လိုက်ပြောက်လိုက်ပေါ်လိုက်တဲ့အချိန်ကိုသိတာနဲ့ तू မရှိဘူး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 တတိထားပြီးတော့ तू ကသေးသေးချာချာလေးစောင့်ကြည့်နေတော့အခါကျတော့မှအော်ဒီနန်လေးကကြာတိသိလေးပေါ်လိုက်ဓာတ်ဆိုပြက်ပြက်သွားလိုက်အနန္တိသိလေးပေါ်လိုက်ပြက်သွားလိုက် စာတိသိလေးပေါ်လိုက်ပြက်သွားလိုက်နော်စာကျင်တဲ့စိတ်လေးပေါ်လာတယ်ကိုကကြည့်လိုက်အဲစာကျင်စိတ်ကရှိတော့တာမဟုတ်တော့နော်အဲ့ဒါမျိုးလေးတခါတည်းစိတ်ကလေးကပေါ်တယ်ကိုကကြည့်လိုက်ဖြစ်ပြီးပြက်ဖြစ်ပြီးပြက်ဆိုပြီးတော့အဲ့လိုဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်အစဉ်ကြီးနဲ့သူ့ဟာသူသွားတာကိုတတိတမာရီဉာဏ်ပညာလေးနဲ့ သေးသေးချာချာစောင့်ကြည့်စောင့်ကြည့်နေတော့မှနာရဲ့သဘာဝလက္ခဏာနာရဲ့တာမင်ညလက္ခဏာဒီလက္ခဏာလေးနှစ်မျိုးသေးသေးချာချာအကုန်မြင်လာ။အော်သူ့သဘောသူသွားပြီးညှော့တတ်တယ်။သူ့လိုလိုသွားတွေးတယ်။တွေးတာလေးကလည်းသူ့သဘော တွေးတာလေးသူ့သဘောတွေးနေတာလေးကိုကိုကနောက်ကနေလိုက်သိတယ်။အော်သိလိုက်တဲ့အခါကျတော့အဲ့ဒါလေးကမရှိတော့ဘူးချုပ်သွားပြီးဖြစ်ပြီးပြက်သွားပြီးဆိုတော့အော်နာရဲ့သဘာဝနာရဲ့လက္ခဏာ မမြဲတဲ့အနိစ္စပဲလို့ကိုယ်ပိုင်ဉာဏ်နဲ့သိသွားတာအဲ့ဒီသိတဲ့အတိမျိုးကိုဒလဇတ်တာကြိုးစားပြီးပွားများနေကြမယ်အာထုတ်နေကြမယ်ဆိုရင်ကိလေသာအာယုံ ကာမဂုဏ်တွေပေါ်မှာတတ်မဲ့နှစ်သက်တဲ့နော်ကာမရာဂကိုလည်းချက်သားတို့မင်းတို့ပယ်နိုင်လိမ့်မယ်ရူပရာဂရုပ်ဆင်းတွေပေါ်မှာနှစ်သက်တဲ့ရူပရာဂအဲ့ဒါကိုလည်းပယ်နိုင်လိမ့်မယ် ဘဝတွေကိုနှစ်သက်တဲ့ဘဝရာဂဘဝတဏှာကိုလည်းပယ်နိုင်လိမ့်မယ်မသိမှုအဝိဇ္ဇာကြီးလည်းပယ်နိုင်လိမ့်မယ်နော်အဲ့ဒီကနေမှငါကိုငါဟာငါဥစ္စာဆိုပြီးမန်ကြီးတွေတိတ်ဖြစ်နေတာအတ္တမိမာနမန်တွေတိတ်တက်နေတယ်ဆိုတော့အဲ့ဒီမန်တရားကိုလည်းဖယ်ရှားနိုင်လိမ့်မယ်အဲ့ဒါကတော့ဟာဒီအနိစ္စတင်ညာကိုချက်သားတို့မင်းတို့ ပွားနေခြင်းအဲ့ဒီအကျိုးတရားတွေအကုန်ရပါလိမ့်မယ် ဒါကြောင့်မို့ဦးဇင်းတို့ဒကာတော်မတွေကဩငါတို့တရားရှုတယ်တရားရှုတယ်ဆိုတော့မြတ်စွာဘုရားသာသနာတော်နဲ့တွေ့တဲ့အခါမှာဝိပဿနာအလုံးသမထအလုံးနှစ်မျိုးပေါ်ရင်ပေါ်ရာတိပေါ်တိုင်းတိပေါ်တိုင်းတိတတိထာအဲ့ဒါပါလေသမထပေါ်တိုင်းပေါ်တိုင်းသော စိတ်ကလေးတွေကိုနော်မရှိတော့တဲ့အနိစ္စလက္ခဏာလေးကိုမြင်အောင်ကြည့်တာဩချုပ်ဆုံးသွားပါလားပျောက်ဆုံးသွားပါလား မရှိတော့ပါလားဒီမရှိတော့တာလေးကိုဖြစ်ပြက်အနိစ္စလို့ဖះကဟောတာပါလားငါတို့သိရမှာကသဘာဝပြောင်းလဲသွားတယ်နံလေးဟာပြောင်းပြောင်းညှတ်တတ်တယ်ရုပ်ပေါ်ရာနံပြောင်းညှတ်တတ်တယ်သဘောလေးပဲဒါလေးကိုသိရရင်ပြီးပြီအဲ့ဒါလေးရုပ်ပြောင်းလို့နံပြောင်းပြောင်းညှတ်တဲ့သဘောလေးဟာသူ့သဘောသူမမြဲတာလေးကိုဘာနဲ့သိရမှာလဲဉာဏ်နဲ့သိနေရ အနေစာအနေစာအနေစာလို့ရွတ်နေရမှာမဟုတ်ဘူးဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်လို့လဲဆိုနေရမှာမဟုတ်ဘူးတဲ့အဲ့ဒီဖြစ်ချင်းပြက်ချင်းသဘောလေးတွေဟာ သူ့သဘောသူ ဖြစ်ပြီးပြက်နေတာလေးကိုညံတဲ့ကနေမှ ပိုင်ပိုင်ခြားခြားမြင်အောင်ရှုပါ သိအောင်လုပ်ပါအဲ့ဒီလို ပိုင်းခြားပြီးမြင်နိုင်ပြီသိနိုင်ပြီဆိုရင်ဥစဉ်တို့တရားတော်ကမတွေအခုမြတ်စွာဘုရားပြောတဲ့အကျိုးတရားတွေရပါလိမ့်မယ်တဲ့တပ်ပိညုတရွှေဉဏ်တော်ကြီးနဲ့ ဟောတော်မူခဲ့ပေးခဲ့တဲ့ဒီတရားကိုအခုဦးဇင်းတို့တရားတော်မတွေကဩငါတို့ဒီနေ့ဒီအနိစ္စလက္ခဏာကိုငါတို့မြင်အောင်ရှုရမှာပါလားနော်ဒီနေ့တော့နာရဲ့လက္ခဏာပေါ့နော်နာရဲ့အနိစ္စလက္ခဏာဒီနေ့ရှုွက်ကိုရှုကြမယ်ဒါကြောင့်မို့တရားတော်မှာပေါင်းတော်ကောင်းတို့တွေသည်မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးရဲ့သာသနာတော်မြတ်ကြီးနဲ့တွေ့ဒုံတွေ့ကြိုက်မှာအနိစ္စသင်ညာအနိစ္စလက္ခဏာများကို ကျင့်ကြံကြိုးကုပ်ပွားများအထုတ်နိုင်ကြပါစေကုန်သတည်းတံတုတံတုတံတုပါဗျာကဲပြီးမှပေါ်ပါသွားပါဟိုပရိကံအရင်ယူလိုက်မယ်ကဲလိုက်ဆိုကမထာနာမေကမထာနာမေဗန္ဒေဗန္ဒေဒေထာ เตทาตันตาระตันตาระวุฒาทุกขโตวุฒาทุกขโตโอสนาทายาโอสนาทายาตุติยามปิตุติยามปิกรรมฐานาเมนับกรรมฐานาเมปันเดปันเดเตทาเตทาตันตาระตันตาระวุฒาทุกขโต ဝိတဒုက္ခတောဩဇနာထာယဩဇနာထာယတတိယံပိတတိယံပိကမ္မထာနာမေကမ္မထာနာမေသန္တေသန္တေဧထာဧထာအန္တာရာတန္တာရာဝိတဒုက္ခတောဝိတဒုက္ခတောဩဇနာထာယဩဇနာထာယဤခန္ဓာကို ဒီခန္ဓာကိုယ်ရဖုံးမောရဖုံးမောဤညောလူရမ်းမာဤဖျာဤညောလူရမ်းပါဤဖျာတရားမှရင်တရားမှရင်တထိုင်တွင်ထိုင်တွင်အနှင်းပူဇော်ပါဤဖျာအနှင်းပူဇော်ပါဤဖျာတရားသမားဆရာဓမ္မအရိယာများကို အရိယာများကိုပြမမိသမျှ မြမာမီသည်မြတောင်းပန်သာတောင်းပန်သာဝန်ချကြောပါဤဖျာဝန်ချကြောပါဤဖျာငါပြုသည်မြငါပြုသည်မြညာလထောတော်ညာလထောတော်ဤကုသိုလ်သည်ဒီကုသိုလ်သည်မဖို့နိဗ္ဗာန်မဖို့နိဗ္ဗာန်ရောက်လွယ်ရန်ရောက်လွယ်ရန်အမြန်ကျေသူပြုပါစေတည်း အမြန်ကျေးဇူးပြုပါစေတည်းတတလောကတတလောကဤသမျှအားဤသမျှအားဒါနသီလဒါနသီလညာလပေါင်းစုညာလပေါင်းစုဤကောင်းမှုကိုဤကောင်းမှုကိုသာဓုခေါ်စေသာဓုခေါ်စေဘေင့ဝေတိဘေင့ဝေတိမသွေမௌချရာစေတည်း အတွေ့မောက်ချရစေတည်းငါနှင့်တူစွာငါနှင့်တူစွာญาတတဝါတို့ญาတတဝါတို့ခန္ဓာဒုက္ခခန္ဓာဒုက္ခလိုတိုင်းရ၍လိုတိုင်းရ၍ဒုက္ခယံပေဒုက္ခယံပေကင်းစင်ဝေကင်းစင်ဝေငြိမ်းအေးရွှင်လန်းကြပါစေတည်းငြိမ်းအေးရှင်လန်းကြပါစေတည်းသေခြင်းကိုဆောင် သေခြင်းကိုဆောင်ဤကိုကောင်သည်ဤကိုကောင်သည် မရှောင်ညာနေမရှောင်ညာနေသေခြင်းစေသောသေခြင်းစေသောသေလေဓမ္မတာ သေလေဓမ္မတာ အာမနာအာမနာယံစွာတရားရှာမပါတကားယံစွာတရားရှာမပါတကားယံစွာတရားရှုမပါတကားယံစွာတရားရှုမပါတကား သာဓုသာဓုသာဓုကဲပေါ်ပါလေးသွားပြီးတော့တနာကြီးခွဲလောက်တော့ဦးဇင်းတို့ထိုင်လိုက်မယ်9နာရီ10နာရီခွဲလောက်ဒီဟိုဘက်မှာရေသက်ချမေတ္တာပို့တွေဦးဇင်းတို့အောင်မှာပေါ့နော် ကဲစပြီးတော့တရားစထိုင်လို့ရပါပြီဘယ်ဘက်လက်ဝါးလေးပေါ့ညာဘက်လက်ဝါးလေးထပ်ပြီးတော့တင်းစိတ်ဇောတွေအကုန်လုံးဖြေချလျှော့ချစိတ်ဓာနုပဒနာကမ္မထံကို ပွားများအားထုတ်ခြင်းရင်ရုပ်အိန္ဒြေကသေးသေးခြားခြားငြိမ်အောင်ထားမှရတယ် ခန္ဓာကိုယ်ဣရိယာပုဂ္ဂိုလ်သေးသေးချာချာ စိတ်တိုင်းကြအောင်ပြင်ဆင်ပါစိတ်ကလေးငြိမ်အောင်ထားအေးအောင်ထားအတိတ်လည်းမတွေးနဲ့အနာဂတ်လည်းမတွေးနဲ့ မျက်စိလေးမိတ်အာယုံသိမ့်ပြီးတော့ကိုယ်ခန္ဓာကိုယ်ခေါင်းကနေပြီးတော့စပြီးအကုန်စစ်ကြည့်တင်းနေတာတွေကြက်နေတာတွေတောက်နေတာတင်းနေတာရှိသလားအကုန်ဖြန့်ကြည့်ငယ်တဲ့ခေါင်းကနေစပြီးဒီကိုယ်လုံးကိုကြည့်လိုက်တဖြည်းဖြည်းချင်းကြည့်တင်းနေတာတွေရှင်ဖြေးချလျှော့ချလက်ပင်ကြောကြီးတွေခုတ်ကြောကြီးတွေပခုံးကြောကြီးတွေခါကြောကြီးတွေတောက်နေသလားတင်းနေသလားအကုန်လုံး အဲ့ဒါတွေကိုတေချာကြည့်ဖြေချလျှော့ချလွတ်လွတ်လေးဒါလေးတဲပြီးတော့ထားလိုက်သူကသူလွတ်လွတ်လေးတဲထားပြီးတော့စိတ်တိုင်းကြပြီလုံကြီးတွေပစိုးတွေကြက်သလားတင်းသလားအင်ကြီးတွေအနေထားတွေအကုန်လုံးပြန်စစ်စိတ်တိုင်းမကြရင်ပြင်းအဲ့လိုမဟုတ်ရင်ဂျာတရားထိုင်နေကလိကလိဟိုဟာလေးကလှုပ်ချင်တယ်ဒီဟာလေးကပြန်လှုပ်ချင်တယ်ပြန်ဖြစ်လာဒါလေးသေးသေးချာချာလေးကြည့် သေးသေးချာချာခန္ဓာကိုယ်ပေါ်မှာအကုန်စစ်ပြီးတော့စိတ်ဇောလင်လေးတွေအကုန်ဖြေချလျှော့ချဇောလင်လေးတွေဖြေချလျှော့ချပြီးတော့မှကဲဟုတ်ပြီငါတွေးတော်ကြံစီတာတွေငါဘာမှကိုမလုပ်တော့ဘူးလို့ကိုကိုကိုတွေးမှုတော်မှုကြံစီမှု ဘာတစ်ခုမှငါရဲ့အတ္တနဲ့မလုံဘူးဆိုပြီးတော့ခဏနေကြည့်ကိုယ့်ရဲ့အတ္တလေးနဲ့ငါဘလို့မှ မတွေးဘူးမကြံစီတော့ဘူးနေကြည့်လိုက်ရုပ်တွေကိုလည်းဘာမှလှုပ်တာပြင်တာတွေမလှုပ်တော့ဘူးအတွေးတွေကိုလည်းငါရဲ့အတ္တနဲ့ငါဘာမှမတွေးတော့ဘူး 内将来。 စိတ်ကမတွေးဘူးလို့ပြောပေမဲ့သူ့အလိုလိုကို တွေးတတ်တာလေးသူ့လူလိုပေါ်လာလိမ့်မယ်။ဉာဏ်နဲ့ကြားတာတွေနာနာတွေကိုခဏထားအောင်တွေးတတ်တဲ့အတွေးလေးကိုပဲပေါ်တိုင်းပေါ်တိုင်းကိုတတိထားပြီးစောင့်ကြည့်မယ်။တွေးတတ်တဲ့အတွေးလေးပေါ်လာတာလေးကိုမြင်အောင်ကြည့်။ အိမ်ကြောင်းတွေးတယ်အလုပ်ကြောင်းတွေးတယ်အတိတ်ကြောင်းတွေးတယ်အနာဂတ်ကြောင်းတွေးတယ်ဆိုတဲ့တွေးတတ်တဲ့သဘောလေးအဲ့ဒါလေးကိုသေးသေးချာချာစောင့်ကြည့်သူ့အလိုလိုပေါ်ပေါ်လာတာလေးကိုကိုကတတိထားပြီးတော့ကြည့်လိုက်ရင်အဲ့ဒီအတွေးလေးပေါ်လာတဲ့အတွေးလေးကိုကကြည့်လိုက်တာနဲ့ အဲ့ဒါလေးကမရှိတော့ဘူးအဲ့ဒီပေါ်လာတဲ့အရာကိုပေါ်တိုင်းပေါ်တိုင်းမှာဘာစိတ်ပေါ်ပေါ်အဲ့ဒါကိုမြင်အောင်ကြည့်ပေါ်တိုင်းပေါ်တိုင်းမှာတတိထားပေါ်တာသိရင်ချုပ်ပြောက်တာပေါ်တာမှမသိရင်ချုပ်ပြောက်ဆုံးသွားတယ်ဖြစ်ပျက်ကိုဘလို့မှမြင်လို့မရပေါ်တာလေးကိုကြည့်စိတ်လေးတစ်လုံးပေါ်လာတာသိ ပေါ်လာတာလေးကိုသိတတိထား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 ထိန်းရတာခက်တယ်သိမ်းရတာခက်တယ်ဖမ်းရတာခက်တယ်ဖမ်းရခက်တဲ့နန္တရားကိုတတိလေးထားနိုင်မှရတာတွေးရင်တွေးတာလေးတန်းသည့်အရင်ဆုံးသူ့ရဲ့သဘာဝလက္ခဏာလေးတွေးတိုင်းသည့်ကြံစီတိုင်းသည့်လောဘစိတ်ဖြစ်ရင်ဖြစ်တာသည့်ဒေါသစိတ်ဖြစ်ရင်ဖြစ်တာသည့်တတိထားစောင့်ကြည့်ပေးပါ ပေါ်လာတဲ့စိတ်ကလေးပေါ်တိုင်းပေါ်တိုင်းတတိထားပါတွေးတတ်တဲ့စိတ်ကလေးကြံစီတတ်တဲ့စိတ်လေးကသူ့လိုလိုပေါ်တာကိုယ့်ရဲ့အတ္တနဲ့မပေါ်ပါနဲ့ဆိုပြီးထားလို့ကိုမရဘူးငါဘာမှမတွေးကျင်ဘူးဆိုလို့နေပေမဲ့လေသူ့အလိုလိုကိုတွေးတတ်တဲ့စိတ်ကလေးကသူ့လိုလိုပေါ်တာအဲ့ဒီပေါ်တဲ့စိတ်ကလေးကိုမြင်အောင်ကြည့်တတိထားစောင့်ကြည့် ပေါ်တိုင်းပေါ်တိုင်းသောစိတ်ကလေးတွေကိုတတိထားပေါ်လာတဲ့စိတ်နဲ့ပေါင်းပြီးတော့လိုက်ပြီးတွေးနေတာမဖြစ်စေနဲ့တတိထားလိုက်ရင်အဲ့ဒါမရှိတော့ဘူးပေါ်လာတဲ့စိတ်တွေပေါ်တိုင်းသည့်ပေါ်တိုင်းသည့်တတိထားစောင့်ကြည့် ရောမသွားသင့်နဲ့တတိထားတတိထားစကလေးကို တွေးတိုင်းတွေးတိုင်းကိုမြင်အောင်ကြည့်တွေးလိုက်တဲ့အတွေးလေးတွေဘလို့တွေးလေးတွေပေါ်နေလဲဆိုတာတတိထားကြည့်စောင့်ကြည့် တတိထားတွေ့တိုင်းတွေ့တိုင်းသောစိတ်တွေကိုတတိထားပါတွေ့တိုင်းတွေ့တိုင်းမှာတတိရှိရင်သိပါတယ်တတိနဲ့စောင့်ကြည့်သူ့အလိုလို တွေးတတ်တဲ့သဘောလေးသူ့အလိုလိုပေါ်လာတဲ့ကြံစီတတ်တဲ့သဘောလေးတွေးတတ်တဲ့သဘောလေးကြံစီတတ်တဲ့သဘောလေး ဝမ်းသာတဲ့စိတ်ဝမ်းနည်းတဲ့စိတ်ဆိုရိမ်တဲ့စိတ်ပူဆွေးတဲ့စိတ်ပေါ်သည်မစိတ်တွေကို ပေါ်တိုင်းပေါ်တိုင်းမှာတတိထားပါစောင့်ကြည့်ပါအဲ့ဒီစိတ်ကလေးဟာသူ့အလိုလို ဖြစ်ပြက်ဖြစ်ပြက်သွားတာလေးကို မြင်နေအောင်တတိထားပြီးစောင့်ကြည့်ရင်ပေါ်လာတဲ့စိတ်ကလေးဟာကိုကကြည့်လိုက်တာနဲ့ ပျောက်သွားတယ်ချုပ်သွားတယ်ဆုံးသွားတယ်ဆိုအဲ့ဒါအနှိမ့်စပဲအဲ့ဒီအနှိမ့်စရဲ့လက္ခဏာမြင်အောင်ကြည့်စိတ်လေးတစ်လုံးပေါ်လိုက်တစ်လုံးတီးလိုက်ตาကြောင်တွေ့တဲ့စိတ်သမီးကြောင်တွေ့တဲ့စိတ်အိမ်ကြောင်တွေ့တဲ့စိတ်အလုံးကြောင်တွေ့တဲ့စိတ်တစိတ်ပြီးတစိတ်ပေါ်နေတာလေးကို ပေါ်တိုင်းတတိထား တတိထားရင်သိတယ်တတိမရှိရင်မသိပါဘူးတတိထားပြီးတော့စောင့်ကြည့်ပါအဲ့ဒီပေါ်လာတဲ့စိတ်လေးတတိထားကြည့်လို့ပျောက်ပျောက်ပျောက်ပျောက်သွားတာလေးဖြစ်ပြီးပြက်သွားတာလေးမြင်အနိစ္စမြင်ပါပြီအနိစ္စရဲ့လက္ခဏာကိုမြင်ပြီပေါ်တာတိတာအနိစ္စပေါ်တိုင်းပေါ်တိုင်းဟာအနိစ္စလေးတွေပေါ်ပေါ်ပြတယ်သူ့ရဲ့လက္ခဏာလေးကမမြဲတာလေး မမြဲတဲ့လက္ခဏာလေးမြင်အောင်ကြည့်အကျဉ်းကြီးအကျဉ်းကြီးဘာဝိတာဘဟုလိကတာဒီစိတ်လေးတစ်လုံးပေါ်လိုက်ဖြစ်လိုက်ပြက်လိုက်ပေါ်လိုက်ဖြစ်လိုက်ပြက်လိုက်ဒါလေးကိုဒလဇတ်တာရှုနေရင်ဒီနန္တရားပေါ်မှာညှိငွေ့သွားလိမ့်မယ် ညီးငွေသွားရင်ဟိုဘက်ကိုလွတ်တလန်သွားတော့မှာပဲယုတ်တရားတွေပေါ်နံတရားတွေပေါ်မှာမညီးငွေခဲ့လို့ဒုက္ခလို့မြင်အောင်မရှုခဲ့လို့ဒီယုတ်နဲ့ဒီနံဒီခန္ဓာကိုယ်ကြီးပေါ်ငါယုတ်လို့ငါစိတ်လို့ငါခံစားတယ်ငါမှတ်သားတယ်တငါငါနဲ့လုံနေတာအမှန်ကိုမမြင်လို့တဲ့အမှန်ကိုမြင်အောင်လို့ကြည့်စောင့်ကြည့်တတိထားကြည့် အဲစိတ်လေးတစ်လုံးပေါ်လိုက်တစ်လုံးပြက်သွားလိုက်သူ့လိုလိုပေါ်တာလေးကိုကတတိထားလိုက်တာနဲ့အဲ့ဒါလေးမရှိတော့တာဖြစ်ပြီးပြက်သွားတာလေးဒါလေးကိုပဲတတိထားပြီးတော့အကြိမ်ကြိမ်ကြည့်ဘာဝိတာဘဟုလိကတာအကြိမ်ကြိမ်ပွားနေသမှာ တွေတတ်ကြံစီတတ်တဲ့စိတ်ကလေးရဲ့ပေါ်လိုက်ပြောင်းလိုက်ပေါ်လိုက်ပြောင်းလိုက်ကိုတတိထားစောင့်ကြည့်ကြည့်နေရင်နဲ့ဓာကြီးလေးပါဖောက်ပြန်လာတဲ့ယောဂီများက တင်းတယ်တောင့်တဲ့သဘောတွေသဘောတွေခန္ဓာကိုယ်ကပေါ်ပြလာလိမ့်မယ်တင်းသဘောတောင့်သဘောထုံသဘောကျင်သဘောကြိုက်သဘောဆိုတော့သဘောပေါ်ပြတဲ့အခါကျစိတ်က မတွေးတော့ အတွေးကဘေးမရောက်တော့ဘူးစိတ်ကအဲ့တင်းတာကိုသွားသိလိုက်မယ်အဲ့ဒီပေါ်ပြတာကရုပ်တင်းတာကိုသွားညွတ်တာကနာအဲ့ဒီနာကိုမြင်အောင်ကြည့်ရုပ်က ပေါ်ပြလို့နာကပြောင်းညွတ်တာရုပ်ပေါ်လို့နာပြောင်းညွတ်တာလေးကိုတတိထားကြည့်စောင့်ကြည့်မြင်အောင်ကြည့်ရုပ်ပေါ်လို့နာကသွားပေါ်ရတာ ပူတာပေါ်ရင်ပူတာလေးကိုစိတ်ကလေးကသွားပြီးတော့ညှော့တာအဲ့ဒါကိုသိတယ်လို့ပြောတာပူတာကိုသွားသိတဲ့စိတ်ညှော့တာကိုသွားသိတဲ့စိတ်အဲ့ဒီပူတာညှော့တာကိုသွားသွားပြီးတော့သိတဲ့စိတ်ကလေးကိုတတိထားစောင့်ကြည့်ပူတာလေးကိုသွားသိလိုက်တယ် သူ့အလိုလိုသွားသိတာကိုကကြည့်လိုက်ရင်အဲ့ဒီပူတာလေးကမရှိတော့အဲ့ဒီမရှိတော့တဲ့စိတ်ကလေးကို နောက်ကနေမှတတိဉာဏ်ပညာနဲ့မြင်အောင်ကြည့်တာမရှိတော့ဘူးချုပ်သွားပြီပျောက်သွားပြီဆုံးသွားပြီအဲ့ဒါကို အနေစာလို့ပြောတာစိတ်ကလေးမရှိတော့တာ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 တတိမထားနိုင်ရင်တဏမာနဒိဋ္ဌိကပ်ပြီးတွေးနေမယ်မျောနေမယ်ဟိုရောက်ဒီရောက်ဖြစ်နေမယ်ဒေါသဖြစ်ခြင်းဖြစ်လာမယ်ပူရာကြီးကိုကြည့်ပြီးတော့ကြိုက်တာကြီးကိုကြည့်ပြီးတော့အဲ့ဒီပူရာကိုသွားသိတဲ့စိတ်ကြိုက်တာကိုသွားသိတဲ့စိတ်လေးရဲ့ဖြစ်ချင်းပြက်ချင်းကိုရှုလိုက်တာနဲ့ရာကလောဘဒေါသမောဟတွေဖြစ်ခွင့်မရတော့ဘူး။ဘာကြောင့်လဲအနိစ္စကို မြင်နေလို့အနိစ္စကိုသိနေလို့ ဒါလေးပါဖောက်ပြန်မှုမပေါ်တဲ့မပေါ်သေးတဲ့ယောဂီများကစိတ်ထဲမှာတွေးတိုင်းသိကြံစီတိုင်းသိပါလောဘဖြစ်တဲ့စိတ်ဒေါသဖြစ်တဲ့စိတ်ရာဂဖြစ်တဲ့စိတ်ပျော်ရွှင်တဲ့စိတ်ဝမ်းနည်းတဲ့စိတ်အကုန်လုံး ပေါ်သည်မြသည်အရှုခံမှာတတိထားဆောင်ကြည့်ဒါလေးပါဖောက်ပြန်လာတဲ့ယောဂီများက တင်းနာကိုသွားသိလိမ့်မယ် တောင်တာကိုသွားသိလိမ့်မယ်ပူတာကိုသွားသိလိမ့်မယ်ပူတာကိုသွားသိတင်တာကိုသွားသိသွားသွားသိတဲ့စိတ်ညွတ်တတ်တဲ့နံလေးကိုနောက်ကတတိထားပြီးပြန်ကြည့်ပေးပါတင်းတာသွားတည်တဲ့စိတ်လေးကကိုကကြည့်လိုက်တင်းတာသွားတည်တဲ့စိတ်ကမရှိတော့ဘူးအဲ့စိတ်လေးကချုပ်သွားပြီပူဓာလေးပေါ်ရင်ပူဓာလေးသူ့အလိုလိုသွားတည်တာရှိရစိတ်ကကိုကမသိနဲ့လို့ပြောလို့မရဘူးသူ့တဘာဝသူ့တဘောသူသွားတည်တာတည်တဲ့စိတ်ကလေးက ကိုကကြည့်လိုက်တာနဲ့မရှိတော့ဖြစ်ပြက်ဖြစ်ပြီးပြက်သွားတာအဲ့ဒါလေးကိုမြင်အောင်ကြည့်တတိထားပူရာလေးပေါ်ရင်ပူရာသွားသည့်တဲ့စိတ်တင်တာပေါ်ရင်သွားသွားတင်တာကိုသွားသည့်တဲ့စိတ်ဒိတ်ကလေးဆိုဒိတ်ကလေးကိုသွားသည့်တဲ့စိတ်ရိပ်ရိပ်ရိပ်ရိပ်ရွာရွာရွာရွာမောမောမောမောတွေပေါ်နေပေါ်တာကိုသွားသွားသိနေတဲ့စိတ်တွေတီတိုင်းတီတိုင်းတီတိုင်းတီတိုင်းကိုနောက်ကနေတတိထားကြည့်စောင့်ကြည့် အဲ့ဒီဖြစ်ပျက်တွေကိုဒလဇက်ကြည့်ပါများတော့ဒီနန္တရားတွေဟာညီးငွေပွဲကြည့်ပါလားစိတ်ထဲမှာထင်းလာတာအဲ့ဒါဒုက္ခလက္ခဏာညာမယ်အဲ့ဒီဒုက္ခလက္ခဏာညာပေါက်လာအောင်ဒီအနိစ္စကိုမြင်အောင်ရှုရမယ်တတိထားစောင့်ကြည့်ဒီကိုယ်လုံးပေါ်တာတွေ ဒိတ်ဒိတ်ဒိတ်ဒိတ်ပေါ်မှာရိပ်ရိပ်ရိပ်ပေါ်မှာသွားသွားတိနေတိတာလေးကိုဖြစ်ပြက်ဖြစ်ပြက်တိနေတဲ့စိတ်ကလေးဖြစ်ပြီးပြက်နေတာလေးကိုဒါနောက်ကဒလဇက်လိုက်ပြီးတော့ညံနဲ့ကြည့်ပြီးတော့စောင့်ပြီးတော့ရှုပေးနေပါမပေါ်တာကိုလည်းရှုဖို့မလိုပါဘူးသူကသူပေါ်တာကိုပဲပေါ်သေးပေါ်သေးမှာတတိဉာဏ်ပညာနဲ့စောင့်ရှုရပါတယ် လှုပ်ခြင်းတဲ့စိတ်ပြင်းညင်တဲ့စိတ်ကြွခြင်းတဲ့စိတ်ပေါ်လာတဲ့စိတ်တွေဟာအရှုခံရုပ်ကိုပြင်မပေးဘဲနဲ့စိတ်ကိုမြောင်ကြည့်စိတ်စိတ်ချင်းလှုပ်ခြင်းတယ်ဆိုတဲ့စိတ်ကလေးအရင်ဆုံးပေါ်လာလို့ယုံကြည်ကနောက်ကလိုက်လှုပ်တာရှေ့ကနွားကသွားနေရင် နောက်ကလှဲဘိန်းကထက်ကြမကွာလိုက်တယ်လို့ပဲရှေ့ကစိတ်ကလှုပ်ခြင်းနဲ့ပြင်းခြင်းနဲ့ကြွခြင်းနဲ့မခြင်းနဲ့ဆိုတဲ့စိတ်ကပေါ်လာလို့နောက်ကလှုပ်ပေးရတာ ပြင်ပေးရတာကြွပေးရတာမပေးရတာအဲ့ဒီစိတ်ကိုမြောင်ကြည့်ပြီးမလိုက်လျောပဲနဲ့စောင့်ကြည့်စောင့်ကြည့်တဲ့အခါကျတော့အဲ့ဒီရုပ်ဖောက်ပြန်တာနဲ့ စိတ်ကအလိုလိုလှုပ်ချင်တယ်ဆိုတဲ့စိတ်မခံနိုင်မှုဆိုတဲ့စိတ်တစိတ်ပြီးတစိတ်ပေါ်လာလိမ့်မယ်အဲ့ဒီပေါ်လာတာတွေပေါ်လာတာတွေကို ပေါ်တိုင်းပေါ်တိုင်းပေါ်တိုင်းမှာတတိထားပြီးတော့ဆောင်ရှုတတိထားပြီးကြည့်လှုပ်ချင်တယ်ဆိုတဲ့စိတ်ကိုကကြည့်လိုက်ရင်အဲ့လှုပ်ချင်တယ်ဆိုပေါ်လာတဲ့စိတ်ကမရှိတော့ဘူးကြွားခြင်းနဲ့ဆိုတဲ့စိတ်ကိုကကြည့်လိုက်တာနဲ့အဲ့ကြွားခြင်းနဲ့ဆိုတဲ့စိတ်ပေါ်လာတာမရှိတော့ မခံညင်မှုဆိုတဲ့စိတ်ဩလှုပ်ချင်အောင်လှုပ်မယ်ဆိုတဲ့စိတ်တစိတ်ပြီးတစိတ်ပေါ်ပေါ်ပေါ်ပေါ်လာလိမ့်မယ်အဲ့ပေါ်လာတဲ့စိတ်တွေပေါ်တိုင်းပေါ်တိုင်းသောစိတ်တွေဟာအဲ့ဒါအရှုကအရှုဉာဏ်ကနောက်ကလိုက်ကြည့်ဝေဒနာလေးတက်လာရင်လှုပ်ချင်တယ်ဖြုတ်ချင်တယ်မခံနိုင်ဘူးဆိုတဲ့စိတ်တွေပေါ်လာလိမ့်မယ်ဒိဋ္ဌိမီးတွေဒေါသမီးတွေတောက်လာလိမ့်မယ်ရသော်ဘုရားကယုတ်တရားကလည်း ငါကိုမဟုတ်တယ်လို့နန္တရားကလည်းငါကိုမဟုတ်ဘူးငါဥစ္စာမဟုတ်ဘူးငါလည်းမပိုင်ဘူးဆိုတာအမှန်မြောင်ကြည့်အမှန်သိအောင်လုပ်တယ်တတိထားပြီးကြည့်ပေါ်သည်မြပေါ်သည်မြယုတ်တရားတွေဟာ မမြဲတယ်လို့နန္တရားကလည်းမမြဲဘူးရုပ်ပေါ်လို့နံပေါ်ရတာရုပ်ချုပ်ရင်နံနေချုပ်ချုပ်သွားတယ်ဒိတ်ကလည်းပေါ်လိုက်တယ်ယုတ်ကပေါ်ပြလိုက်တာ ဒိတ်ကလေးဆိုစိတ်ကသွားညှော့တာပဲအဲ့ဒီဒိတ်ကလေးဆိုတဲ့ပေါ်လာလေးရတယ်ချုပ်သွားရင်နောက်ကညှော့တဲ့စိတ်လေးကမရှိတော့ဩနန္တရားဆိုတာရုပ်ပေါ်လို့နံပေါ်တာရုပ်ကအကြောင်းနံကအကျိုးပဲအကြောင်းနဲ့အကျိုးသူ့ဟာသူ ဖြစ်ပြက်နေတာအဲ့ဒီတည်းမှာငါသူတစ်ပါးယောက်ျားမိန်းမဆိုတာမရှိဘူးငါကိုဆိုတာမရှိဘူးငါဥစ္စာဆိုတာမရှိဘူးငါဆိုတာမရှိဘူးလို့ အမှန်မြင်အောင်လို့အဲ့ဒီနံတရားတွေကိုဒလဇက်ဖြစ်ပြက်နေတာကိုမြင်အောင်ကြည်ခိုင်းတာမြတ်စွာဘုရားအဲ့ဒါမှတမ္မာဒိဋ္ဌိအမှန်မြင်အမှန်သိတော့မှငါကိုငါဟာမဟုတ်ဘူးငါသူတော်ကယောက်ျားမိန်းမမဟုတ်ဘူးဆိုတာကြီးကိုဒီရုပ်ဒီနာမ်ပေါ်မှာ မှားယွင်းတဲ့အတိမိစ္ဆာဒိဋ္ဌိကြီးပြုတ်ပြီးတော့တမ္မာဒိဋ္ဌိအယူမှန်ကြီးရောက်သွားအောင်လို့တတိထားစောင့်ကြည့်ပေါ်တိုင်းပေါ်တိုင်းသောစိတ်တွေကို ရုပ်ကိုမပြုတ်ပြင်မနဲ့အသာလေးငြိမ်ပြီးကြည့်နေတတိထားပြီးကြည့်နေစိတ်ကလေးငြိမ်နေမှအဲ့ဒီကြမှာရုပ်တရားနံတရားတွေရဲ့ဖြစ်ပျက်ပြောင်းလဲခြင်းအသိတာရောက်ရက်ခတ်နေတဲ့စိတ်နဲ့မရဘူးဟိုပြေးဒီပြေးပြေးနေတဲ့စိတ်နဲ့မရဘူးဝိခိတစိတ်ပြန့်လွင့်နေတဲ့စိတ်တွေ စိတ်ကအဝေးပြေးလိုက် အနီးပြေးလိုက်အတိတ်တွေးလိုက်အနာဂတ်တွေးလိုက်ဒူရင်ကမ္မအဝေးနီးအကုန်လှက်ပပြေးနေတဲ့စိတ်ဒီစိတ်တန်တန်ယမစ်တန်တီးတဲ့အဲ့ဒီစိတ်ကလေးကိုထိမ့်သိမ့်စောင့်ရှောက်ကြရင်ကိလေသာမှအနှောင်ဖွဲ့အလုံးကလွတ်မြောက်သွားလိမ့်မယ် တတိထားစောင့်ကြည့်တတိထားပေါ်တိုင်းပေါ်တိုင်းသောစိတ်တွေပေါ်တိုင်းပေါ်တိုင်းတတိထားစောင့်ကြည့်ကိုယ့်ရဲ့စိတ်လေးတွေစောင့်ကြည့်တဲ့ဓာတ်လာရင်တဖြည်းဖြည်းနဲ့ဒေါသဖြစ်မှုတောကဖြစ်မှု စိတ်ရဲ့မငြိမ်းချမ်းမှုတွေတဖြည်းဖြည်းနဲ့ထိမ့်ချုပ်လာနိုင်တယ်ထိမ့်ချုပ်လာနိုင်အောင်လို့ကြိုးစားပြီးတော့ကြည့် စောင့်ကြည့်တတိထားစောင့်ကြည့်လှုပ်ခြင်းလှုပ်ချင်တာနဲ့လိုက်လှုပ်မပေးနဲ့အဲလှုပ်ချင်တဲ့စိတ်ကိုမြောင်တာကြည့်ကြာကြာထိုင်းလာရင်တစ်ခုပြီးတစ်ခုတဖွာဖွာထွက်လာလိမ့်မယ်လှုပ်ချင်တဲ့စိတ်တွေပြင်းညင်တဲ့စိတ်တွေမခံညင်တဲ့စိတ်တွေတဖွာဖွာထွက်လာလိမ့်မယ်ထွက်လာရင်အဲ့ဒါလေးကိုပဲတတိထားပြီးတော့အဲ့စိတ်တွေကိုကြည့်နေအဲ့စိတ်တွေရဲ့အဖြစ်ပြက်ကိုမြောင်ကြည့် ပေါ်လာတာပေါ်တာမသိရင်ချုပ်တာပြက်တာမသိဘူးပေါ်လာတိုင်းပေါ်လာတိုင်းသောစိတ်တွေကိုမြင်အောင်ကြည့်တဲ့အခါကျတော့မှဘောပေါ်တာသိတယ်ပျောက်တာသိချုပ်တာသိတော့မှအဲ့ဒါကိုအနိစ္စလက္ခဏာညာဩလက္ခဏာကဖြစ်ပြီးပြက်သွားတာပဲမမြဲတဲ့သဘောပဲသိရင်အဲ့ဒါရသော်ဗျာအဆုံးမအတိုင်းကောင်းကောင်း လိုက်နိုင်တဲ့ပုံကိုဖြစ်လာပြီအနိစ္စကိုမြင်လာပြီဖြစ်ပျက်ကိုမြင်လာပြီပျောက်ဆုံးချုပ်ဆုံးနေတာတွေကိုအကုန်မြင်လာပြီကိုကတတိထားလိုက်တာနဲ့ပျောက်ပျောက်သွားတာပြက်ပြက်သွားတာချုပ်ချုပ်သွားတာတွေကဩဒါကိုပဲမြတ်စွာဘုရားကယထာဘူတညာအမှန်မြင်အောင်ကြည့်လို့ပြောတာအခုတော့ဒီစိတ်ကလေးတွေဟာမမြဲပါလားအနှိမ့်ဆပါလား ကိုယ်တိုင်သိကိုယ်တိုင်မြင်တော့အောင်ကြိုးစားပြီးတော့ရှုပါတိခံပြီးတော့လည်းရှုရမယ်နော်နည်းနည်းလေးလှုပ်ခြင်းတိုင်းထားလှုပ်လိုက်နည်းနည်းပြင်းခြင်းတိုင်းထားပြင်းလိုက်ဆိုရင်ရှေ့မရောက်တော့အဲ့နာဝက်လက်ခတ်ဝေဒနာတွေဒါလေးပါးတွေဖောက်ပြန်လာရင်သူ့အနဲ့သူအဲ့မှာတင်းတယ်တောက်တယ်ပေါ်လာရင်စိတ်ကတင်းတာကြီးတောက်တာကြီးပေါ်မှာမကြိုက်တာဒေါသဖြစ်တာတနှုံနှုံဆင်းရတာပေါ်လာလိမ့်ပေါ်လာရင်စောင့်ကြည့်တတိထားစောင့်ကြည့် 理他。 တင်မှုတောင်းမှုပူမှုရာယံမှုခန္ဓာကိုယ်ပေါ်မှာဘာပေါ်ပေါ်ပေါ်ရင်စိတ်ကသွားညှို့လိုက်မယ်ညှို့တဲ့စိတ်ကလေးမြင်အောင်ကြည့်သွားသွားသိတာပူရာသွားသိတဲ့စိတ်အေရာသွားသိတဲ့စိတ်စိတ်ကိုစိတ်စိတ်ချင်းပြန်ကြည့်ရှေ့စိတ်ကိုနောက်စိတ်နဲ့ကြည့်တာပါပဲ။ ရှေ့ကစိတ်ကကိလေသာနှင့်တကွဖြစ်တဲ့စိတ်နောက်ကစိတ်ကတတိဉာဏ်ပညာပါတဲ့မက်စိတ်တတိဉာဏ်ပညာပါတဲ့မက်စိတ်နဲ့စောင့်ကြည့်မှမြင်တယ်တတိထားလိုက်ရင်မြင်တယ်ပေါ်သွားတာကိုတတိမထားလိုက်နိုင်ရင်မမြင်မမြင်ရင်အနိစ္စလက္ခဏာရှုလို့မရဘူးတတိထားမြင်အောင်ကြည့်စောင့်ကြည့် ပေါ်သေးပေါ်သေးနန္တရားတွေကိုတတိထားပြီးရှုတာနဲ့တဏမာနာဒိဋ္ဌိကတ်ခွင့်မရဘူးပေါ်သေးစိတ်လေးရဲ့ဩဖြစ်ပြီးပြက်သွားပါလားမြင်လိုက်တာငါစိတ်ဆိုတာမဟုတ်ဘူးဆိုတာကိုသိသွားဒိဋ္ဌိကတ်လို့မရဘူးစိတ်မှာဩဖြစ်ပြီးပြက်ပါလားပေါ်လာတဲ့စိတ်ကလေးဟာ ငါစိတ်မဟုတ်ပါလားငါကိုမဟုတ်ပါလားငါမဟုတ်ပါလားလို့အနိစ္စကိုမြင်လိုက်လို့အတိညာကရသွားတော့တဏမာနဒိဋ္ဌိကပ်ခွင့်မရတော့လောဘဒေါသမောဟဝင်ခွင့်မရတတိလွတ်သွားလို့ဝင်တာတတိမရှိတော့ရင် တွေးတဲ့စိတ်တွေပေါ်လာတယ်လောဘဒေါသမောဟဝင်တယ်ရမို့ရေပြေအိုးကြီးတစ်ခုမှရေထပ်ထဲလို့မရဘူးတဲ့ပြတ်စွာဘုရားရေအိုးကပြည့်နေလို့တဲ့ အိမ်ခေါင်မိုးလုံးနေတဲ့အိမ်မှာမိုးရေပေါက်အတွင်းထဲကျလို့မရဘူးတဲ့အိမ်ခေါင်မိုးကြီးကလုံအောင်လှုပ်ထားလို့တတိအားတွေတမာရီအားတွေကောင်းအောင်လှုပ်ထားရင်ကိလေသာတဏှာယာကဝင်ဝင့်ကိုမရဘူးကြောင့်မို့ပေါ်တိုင်းပေါ်တိုင်းတတိထားပေါ်တိုင်းပေါ်တိုင်းစောင့်ကြည့်စောင့်ကြည့်တတိထားစောင့်ကြည့်တတိထား စောင့်ကြည့်တဲ့အလုပ်တတိထားတဲ့အလုပ်ကိုပဲလုပ်ပါတတိထားပါစောင့်ကြည့်ပါမျောမသွားသေးနဲ့နော်မျောပြီးတော့တွေးပြီးအတွေးတွေနဲ့ပေါင်းနေတတိမထားကျင်တော့ဘူးဆိုရင်အဲ့ဒါအတွေးတွေနဲ့ပေါင်းနေမောဟဝင်သွားတာအဲ့မောဟနဲ့လည်းမပေါင်းနဲ့မျောပြီးရှောက်ပြီးတွေးနေရတာကိုကိုအဟုတ်လို့သွားထင်းနေတာအဲ့ဒါမောဟကြီးနဲ့ပေါင်းနေတာမောဟကြီးနဲ့လည်းမပေါင်းနဲ့ ဟိုဆင်းရဲလိုက်ဒီဆင်းရဲလိုက်တနုံတို့ဆင်းရဲတဲ့ဒေါသနဲ့လည်းပေါင်းပြီးတော့တနုံတို့ဆင်းရဲမနေနဲ့အဲ့ဒီပေါ်လာတဲ့ဒေါသစိတ်ကလေးကိုပဲဖြစ်ပြီးပြက်တာကိုမြင်အောင်လာကြည့်မြင်အောင်လာကြည့်လှုပ်ခြင်းနဲ့စိတ်လေးပေါ်ရင်မြင်အောင်ကြည့်ကြွားခြင်းနဲ့စိတ်ကလေးပေါ်ရင်မြင်အောင်ကြည့်လှုပ်ခြင်းနဲ့စိတ်ကြွားခြင်းနဲ့စိတ်မာခြင်းနဲ့စိတ် ဒီစိတ်ကလေးတွေတမျိုးပြီးတမျိုးပေါ်ပေါ်ပေါ်ပေါ်လာတာကိုမြင်အောင်ကြည့်တတိထားစောင့်ကြည့်တတိထားပါစောင့်ကြည့်ပါမြင်အောင်ကြည့်ပါ စိတ်ကလေးကိုအနေဆာလက္ခဏာမြောင်ကြည့်တွေးနေတာမျောနေတာနဲ့အချိန်မကုန်စေနဲ့ဒီစိတ်ကလေးကိုဆုံးမနိုင်မှသာလျှင်ဦးဇင်းတို့ကောင်းတဲ့ဘုံဘဝတွေကို သွားနိုင်တာဒီစိတ်ကိုမထိမ့်သိမ့်နိုင်ရင်ဒီစိတ်ကိုမဆောင်ရှောက်နိုင်ရင်တဏှာယာကနဲ့ဒေါသတွေကိလေသာတွေလွှမ်းမိုးနှိပ်စက်ပြီးတော့ပဲ အပယ်ပုံအကြိမ်ကြိမ်ပြန်ဆင်းရတာလဲဒီစိတ်ကြောင့်ပဲ။ဒါမို့အပယ်လေးပါးလဲစိတ်ကြောင့်သွားတာနိဗ္ဗာန်ရောက်အောင်လဲစိတ်ကပို့တာ။စိတ်ကိုလွတ်ထားဆင်းရဲပွားမည်တဲ့စိတ်ကိုထိန်အင်းငြိမ်ချမ်းသာမည်ကိုယ်စိတ်ကိုထိန်ပြီးတော့ဦးဇင်းတို့တွေစ조사နိုင်မှချမ်းသာရတတိထားစောင့်ကြည့်မျောပြီးမနေသေးနဲ့ ဒေါသဖြစ်တဲ့စိတ်တောကဖြစ်တဲ့စိတ်စိုးရိမ်တဲ့စိတ်ငိုင်မြည်တဲ့စိတ်တွေးဝေတဲ့စိတ်အဲ့စိတ်တွေမှန်သမျှအလုံးဘာပေါ်ပေါ်အရှုခံနေလို့မှတ်အလုံးတတိထားစောင့်ကြည့်ပေါ်ရာသည်ပျောက်သွားတာသည်ချုပ်ဆုံးသွားတာသည်ပေါ်သွားတာလေးတတိထားလိုက်မှသိတယ်ပျောက်ချုပ်ဆုံးသွားတာလေးကိုညံနဲ့ကြည့်လိုက်တဲ့အခါကျတော့ဩမမြဲတာလေးဖြစ်ပြက်သွားတာလေး မရှိတော့တာလေးသိလိုက်တော့အဲ့ဒါအနိစ္စလက္ခဏာအဲ့ဒီအနိစ္စလက္ခဏာမြင်အောင်ကြည့်အဲ့ဒီအနိစ္စလက္ခဏာကြားတာလဲကြားသိစိတ်လေးပေါ်တာလဲအနိစ္စလို့ရှုလို့ရတယ်မြင်သိစိတ်ပေါ်တာလဲအနိစ္စလို့ရှုလို့ရတယ်နာမ်သိစိတ်လေးပေါ်တာလဲအနိစ္စလို့ရှုလို့ရတယ်ပေါ်သွားတဲ့စိတ်လေးရရှေ့ကသူ့အတူပေါ်သွားတာကိုယ်ကြောင့်ပေါ်တာမဟုတ်သူ့အလိုလိုပေါ်တာသူ့အလိုလိုပေါ်တဲ့အဲ့ဒီနာမ်သိစိတ်လေးကြားသိစိတ်လေး မြင်သိစိတ်လေးကိုနောက်ကနေတတိထားတတိထားပြီးတော့စောင့်ရှုတာအဲ့ဒီလိုမြင်တာကြားတာနာနာခန္ဓာကိုယ်မှာရာယနာမပေါ်ရင်စိတ်ထဲမှာရှောက်တွေးတာ တွေးတဲ့စိတ်ကလေးလောဘစိတ်ဖြစ်လာတာလေးဒေါသစိတ်ဖြစ်လာတာလေးကိုပြန်ရှုအယုံကအယုံ6နဲ့တွေ့တိုင်းတွေ့တိုင်းမှာပေါ်သမျှစိတ်တွေ ကြာတာလေးပေါ်မှာလဲလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်ဖြစ်သွားတာပဲကြာတာလေးပေါ်မှာမရှုလိုက်နိုင်တာနဲ့လောဘဒေါသမောဟတန့်ဖြစ်တာနာနာလေးပေါ်မှာလဲဒီတိုင်းပဲတန့်ဖြစ်တာကိုကရှုလိုက်ရင် လောဘဒေါသမောဟဖြစ်ခွင့်မရဘူးဖြစ်ပျက်ကိုမြင်အောင်ရှုလိုက်အနိစ္စကိုရှုလိုက်အနိစ္စလက္ခဏာမြင်လိုက်တာနဲ့ဖြစ်ချင်းပျက်ချင်းနေမြင်လိုက်တာနဲ့ຢာကတို့လောဘတို့ဒေါသတို့ဒိဋ္ဌိတို့ဝင်ခွင့်မရဘူး ဖြစ်ပျက်တွေကိုရှုပါများရှုပါများတော့တခါတည်းညင်းငှအိပ်ပြီးတော့လာတယ်ဒီယုတ်တရားတွေနံတရားတွေဟာနောက်ထပ်ရလဲဒီလိုပဲဖြစ်ပြီးဒီလိုပဲပြက်နေရအောင်ပါပဲအရင်တော့ကလည်းဖြစ်ပြီးပြက်ခဲ့ပြီးအခုလည်းပဲဖြစ်ပြက်အစီနီးသွားနေတာနောင်တန္တရာဒီခန္ဓာကိုတဏှာကိုမကုံသေးသမျှနိဗ္ဗာန်မရသေးသမျှဒီခန္ဓာရနေသေးသမျှဒီယုတ်ဓမ္မနန္ဓမတွေဟာပြက်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက် အစင်ကြီးပဲသွားနေရတော့မှာပါလားသွားနေရအောင်မှာပါလားလို့ဉာဏ်ထဲမှာသိသင်္ခါရဒုက္ခတွေဖြစ်ပျက်တွေကိုမြင်မှများတော့မှဒုက္ခလို့မြင်လာတာဆက်ပြီးတော့သွားတော့လဲဒီခန္ဓာဖြစ်ပျက်ကြီးပဲကောင်းတာလေးကလည်းဖြစ်ပြီးပြတ်တာဆိုတာလေးပေါ်တာလည်းဖြစ်ပြီးပြတ်တာရုပ်တရားလည်းဖြစ်ပြီးပြတ်တာပဲသိတဲ့နံတရားလည်းဖြစ်ပြီးပြတ်တာကိုယ်တာတောက်တာတင်းတာကိုသိနေတဲ့စိတ်တွေကလည်းဩ တင်းတယ်တောင်းတယ်ပူတယ်လို့ရှေ့ကသွားတည်ပြီးနောက်ကပြတ်တာပဲလောဘဒေါသမောဟလေးတွေကလည်းဖြစ်ပြီးပြတ်တာပဲဩခန္ဓာ၅ပါးယုံ nant တရားတွေဆိုတာဒလဇတ်ကြီးအချိန်မဆိုင်အခါတိုင်းမှာပဲဖြစ်ပြီးပြတ်နေရတဲ့သင်္ခါရတရားတွေပါလားဒီသင်္ခါရတရားတွေညှိငွေ့ွယ်ကောင်းလာပြီတဲ့ချက်သားတို့တဘွားပြီးတဘွားအိုလိုမဆုံးနားလိုမဆုံးသေးလိုမဆုံး ဒီဖြစ်ပျက်တွေမမြင်ခဲ့ကြလို့ဒုက္ခလို့မသိခဲ့ကြလို့အနတ္တအစွန်းမရတာမသိခဲ့ကြလို့အနိစ္စလက္ခဏာညာမပေါက်ခဲ့ဒုက္ခလက္ခဏာညာမပေါက်ခဲ့အနတ္တလက္ခဏာညာမပေါက်ခဲ့လို့ငါကိုငါဟာငါဥစ္စာငါသူတစ်ပါးယောက်ျားမိန်းမနဲ့ဖြစ်ခဲ့ပြီတဲ့အဲ့ဒါကိုဖြစ်ပျက်သင်္ခါရတွေကိုမြင်အောင်ရှုဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်တွေဖြစ်လိုက်ပြက်လိုက်နဲ့ဖြစ်ပျက်နေရတာအနိစ္စသဘောတွေပဲလို့ တလဇက်မှတ်လိုက်ဒုက္ခလက္ခဏာဉာဏ်ကြီးတွေထင်းလာပါလိမ့်မယ်အနိစ္စလက္ခဏာဉာဏ်ရှုသောအဖြစ်အကျိုးတရားတွေများကြီးရလာနိုင်ပါတယ်ချစ်ချင်းပြက်ချင်းတွေကိုကြိုးစားပြီးရှုပါ ပေါ်ပေါ်လာတဲ့စိတ်လေးတွေတလုံးပေါ်တလုံးသည့်တတိထားစောင့်ကြည့်စောင့်ရှုပါ ယောဂီတို့အိမ်လေးလေးစစ်ထားလိုက်ပါတော့ခေါင်းလေးတွေစောင်းနေတာမရှိသေးနဲ့တဲပြီးတော့ဖြည်းဖြည်းချင်းလေးဖြုတ်လို့ရပါပြီလက်ဖြားလေးတွေခြေဖြားလေးတွေကွေးလိုက်ဆန်းလိုက်လေးကျင်ငန်းလေးလှုပ်ပြီးမှဖြုတ်ပေးပါရသမျက်နာအလုံးမေတ္တာပို့မယ်မြန်မာနိုင်ငံကြီးလောလောဆယ်ဖြစ်ပေါ်နေတဲ့ဘေးဒုက္ခတွေလည်း အားလုံးလွတ်ငြိမ်းအောင်မြန်မာနိုင်ငံ၌ရှိကြကုန်သောယဟန်ရှင်လူပြည်သူများနှင့်လူနာမြမာတတ္တဝါအားလုံးတို့ဘေးရန်ခတ်သိမ်းငြိမ်းကြပါစေဆိုတာကိုအရက်ဆက်မျက်နာမေတ္တာပို့ပြီးအဲ့ဒါလေး၃ခေါက်ဦးဇင်းတို့မြန်မာနိုင်ငံအတွက်အားလုံးညှို့ပြီးတော့ဦးဇင်းတို့မေတ္တာဓာတ်တီဖြန့်ဝေပေးရအောင်ဘာလို့လဲဆိုတော့တောကတွေဒေါသတွေပူလောင်မှုတွေများနေတော့မေတ္တာရည်နဲ့ပဲအေးချမ်းမယ်နော် မေတ္တာရေလေးနဲ့ဦးဇင်းတို့စွမ်းနိုင်တဲ့ဘက်ကမေတ္တာဓာတ်တွေထားပြီးတော့အဲ့လိုလေးပို့ယုံနဲ့ရှင်ဖျားမေတ္တာတွေဟာ စွမ်းသလားလို့မေးစရာရှိတယ်နော်သူဟာနဲ့သူ စွမ်းပါတယ်ဦးဇင်းတို့နော်မေတ္တာဆိုတာဒီလှိုင်းသဘောတွေက မသိတာဘူးဟို ပကတိမျက်စိနဲ့မမြင်ရတာပြောတာဒါပေမဲ့ကိုယ့်ရဲ့လှိုင်းနဲ့ပို့လိုက်တဲ့ဟာတွေကြတော့ဦးဇင်းတို့ မထအစင်မြင့်လာလို့ရှိရင်ဥပမာနတ်တွေဆိုတန်းသိတယ်နတ်တွေပုံကိုယ်တွေဆိုင်ရာတွေကိုဥပမာရွှေတုံဖះမှာရှိနေရွှေတုံဖះတော့နတ်ကြီးတွေနော်ရန်ကုန်မြို့မှာရှိနေမြို့ပိုင်းကြီးတွေနယ်ပိုင်းကြီးတွေကြမ်းပါကြပါစေချမ်းသာကြပါစေဆိုပြီးတော့မေတ္တာတွေပို့ထားရင်အဲ့ဒီသွားနတ်တွေဟာသူ့အတူစောင့်ကျိုးနေတာသူတို့သိတယ်။ကြောင့်မို့အရင်တော့မြေသိန်းဆရာတော်ကြီးက ရန်ကုန်ကြွတော့ရန်ကုန်မြို့ပိုင်နတ်ကြီးမေတ္တာကြိုပို့ထားတော့မြို့လည်းဝင်ရောနတ်ကြီးကလာဆောင်ဦးစင်းတွေ့လားဟိုမှာရန်ကုန်မြို့ပိုင်နတ်ကြီးလာကြိုနေတယ်ဆိုဦးစင်းကသိဘူးဖေရလို့ပြောကိုတော့အာမမထုတ်တာဝိုးလို့ပြောရတယ်ဆရာတော်ကြီးကဟိုမှာလာဆောင်နေတာကိုတော့အာမမထုတ်တာဝိုးဘယ်သိပါလဲလို့ပြောတယ်တဲ့နော်အဲ့ဒါကြောင့်မို့ဒါမြို့ပိုင်နေနယ်ပိုင်နေကွင်းပိုင်နေဆိုင်ရာပိုင်ရာတွေဆိုရင်လဲ မေတ္တာပို့လိုက်တာနဲ့မေတ္တာလှိုင်းရဲ့မေတ္တာတတ္တိတွေကသိပါတယ်ဦးဇင်းတို့လည်းအများကြီးလက်တွေ့တွေဒါကြင်ကြံခဲ့ဘူးပါတယ်နော်လက်တွေ့တွေလောက်ကြည့်ခဲ့ဘူးပါတယ်တကယ်ကိုထူပါတယ်နော်ပဂတိမျက်စိနဲ့မမြင်ရတာနဲ့အာဒါလေးပို့ယုံနဲ့ရမှာမဟုတ်ဘူးလို့တော့မဟုတ်ပါဘူးနော်ဦးဇင်းတို့အာကုဇူတွေအရန်ကြီးကြီးလွန်းရင်တော့လေကိုဖယ်ရှားလို့ပဲရမလဲဒါပေမဲ့တက်တာမှုလေးတွေအတော်အသင့်နေရသွားအောင်ကတော့ဒါလုံနိုင်တာပေါ့နော်အဲဒါကြောင့်မို့ တကယ်မေတ္တာပုပ်ပင်ကမမေတ္တာရှေ့ထားပြီးကိုယ်နိုင်ငံသူနိုင်ငံသားတွေအခုတောကမိတွေဒေါသမိတဟုံတောက်နေတဲ့အချိန်မှာမေတ္တာရေးလေးနဲ့ဖြန်းပြီးတော့အင်းငိမ့်အောင်အလုံးရဆမျက်နှာပို့ရင်းနဲ့မြန်မာနိုင်ငံကြီးတွေလည်းအလုံးမေတ္တာတွေပို့ကြရအောင်အရှိယနာရှိသောအနန္တစัจ java လာအနန္တတတဝါတို့ ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေဆင်းရဲခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအနောက်ရ၌ရှိသောအနန္တစัจ java လာအနန္တတတဝါတို့ ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေဆင်းရဲခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ တောင်ရ၌ရှိသောအနန္တစัจ java လာအနန္တတတဝါတို့ ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေဆင်းရဲခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေမြောက်ရ၌ရှိသောအနန္တစัจ java လာအနန္တတတဝါတို့ ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေဆင်းရဲခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေရှေတောင်တောင်ရ၌ရှိသောအနန္တစัจ java လာ အနန္တတတဝါတို့ ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေစင်ရဲခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ နောက်မြောက်ထောင်ရ၌ရှိသော အနန္တစัจ java လာ အနန္တတတဝါတို့ ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေဆင်းရဲခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအရှင်မြောက်တော်ရ၌ရှိသောအနန္တစัจ java လာအနန္တတတဝါတို့ ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေဆင်းရဲခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအနောက်တောင်တောင်ရ၌ရှိသော အနန္တစัจ java လာ အနန္တတတဝါတို့ ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေဆင်းရဲခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေအောင်ရ၌ရှိသောထဝွန်ခြင်းအနန္တစัจ java လာအပေဘုံသာ အနန္တတတဝါတို့ ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေဆင်းရဲခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေ အထေရ၌ရှိသော ထဝွန်ခြင်းအနန္တစัจ java လာအနန္တနဗျမတို့ ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေဆင်းရဲခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေမြန်မာနိုင်ငံကြီးတွင်မှရှိကြကုန်သောယဟန်ရှင်လူပြည်သူများနှင့်လူနှမြမာတတဝါပေါင်းတို့သည် ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေဆင်းရဲခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေမြန်မာနိုင်ငံကြီးတွင်မှရှိကြကုန်သောယဟန်ရှင်လူပြည်သူအပေါင်းနှင့်လူနတ်မြမာတတ္တဝါပေါင်းတို့သည် ဘေးရန်ခသိမ့်ငြိမ်ကြပါစေဒေါသခသိမ့်ငြိမ်ကြပါစေဆင်းရဲခသိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေမြန်မာနိုင်ငံကြီးတွင်မှာရှိကြကုန်သောယဟန်ရှင်လူပြည်သူများနှင့်လူနတ်မြမာတတ္တဝါပေါင်းတို့သည် ဘေးရန်ခတ်သိမ့်ငြိမ်ကြပါစေဒေါသခတ်သိမ့်ငြိမ်ကြပါစေဆင်းရဲခတ်သိမ့်ငြိမ်ကြပါစေနှလုံးစိတ်ဝမ်းအေးချမ်းကြပါစေသမ္ဗုဒ္ဓေအထာဝီသင်္ဆဒွါရသင်္ဆသဟတကေပင်စတတ္တသဟတာနိနမာမိတိရသမဟံ အပကဝါလုကခင်္ဃာနန္ဒနေဗုဒ္ဓစီနာတေတံဓမ္မင်းစာတန်ငင်းစာအရရေနာနမမဟံနမဂါရာနုဘာဝေနာ ဟိတဝါတဗ္ဗေဥပတဝေအနေကအန္တရာယာပိဝိနာတံတုအတေတတောတိရသမိန်တေဗုဒ္ဓတေထောတာရိဗုဒ္ဓောသဒကိနေ ဝါမအံသေးမောက္ကလာနောပုရာတောပိတိကတယံပိစိမေတဝအာနန္ဒောသတုဒ္ဓိတာခိနာတဝါတမန္တာလောကပါလာဇာအိနာဒေဝသဗျမကဧတေတံအနုဘာဝေနသဗ္ဗေပိယဥပတဝါနေကအန္တရာယာပိဝိနာတံတုအသေတတောအထာနာမေတံဘိကဝေနဝကသောယံပရုပကမေနတထာဂတံဇီဝိတဝရောဘေယ အနုပကမေနာဘိခဝေတထာဂတာပရိနိဗ္ဗာယန္တိဣတေနာသစ္စာဝိဇေနာတုတိတေ ဟောတုတပ္ပရာဣတေနာသစ္စာဝိဇေနာတုတိတေဟောတုတပ္ပရာဣတေနာသစ္စာဝိဇေနာတုတိတေဟောတုတပ္ပရာခင်္ဃဝါလူသေသူမကပွင့်တော်မူကြကုန်သောသူသောဘုရားရှင်ကိုရောမြတ်ပေါင်းတို့၏ကြီးမြတ်လာစွာသောမေတ္တာတော်သစ္စာတော် ဘုံတော်ကံတော်ညာတော်ပါရမီတော်မဟာကရုဏာတော်တို့ကြောင့်လည်းကမလေတံဖိုလေတံနိဗ္ဗာန်ပတိယဆေရံတော်တရားတော်များပေါင်းတို့ဂုဏ်တော်ကျေသူတော်တို့ကြောင့်လည်းကအရိယာရှိဖို့တန်ဃာတော်ရှင်ကောင်းရှင်များပေါင်းတို့ကြည်မြလားစွာသောမေတ္တာတော်သစ္စာတော်တကုဒေသောအာနုဘော်တို့ကြောင့်လည်းကောင်းယံကိဉ္စီဝိတံဣရဝဟုတံဝတက္ကေတုဝါယံယတနံပဏိဒာနံသောသမအတ္တိတတကတိနာဣဒံမိဗုဒ္ဓေယတနံပဏိဒံဣတေနသစ္စေနာသူအရိဟတု ဤလူပြည်လောကနဲ့၎င်းနတ်ပြည်တို့၌၎င်းနဂါပြည်ကလုံးပြည်တို့၌၎င်းစัจ java လာသင်္ချေနန္ဒအနန္တလောကရကြီးဒီကုလုံးတွင်၌ဖရာယရဏထသလုံးမြင့်မြတ်သောယရဏသည်မကြည်ဖရာယရဏသည်သာလျှင်ဤစัจ java လာ လောကရကြီးဒီကုလုံးတွင်၌အသာဆုံးအမြတ်ဆုံးဖြစ်ပါပေ၏ဤကဲ့သို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးသည်ဝေသာလီပြည်၌ယရဏသုတ်ပရိတရားဒေသနာဟောကြားသင်္ခါ၌ဤမှန်ကန်သောတစ္ဆာစကားကိုဆိုခဲ့ပါ၏ ထိုမှန်ကန်စွာစောက်တည်ဆိုအပ်ခဲ့သောတစ္ဆာတရားတော်တို့တကုတ်တေသောအနုဘောတို့ကြောင့်၎င်းယာတဟံပကိနေရိယာယဇာတိယဇာတောနာဘိဇာနာမိသင်္သေယပါဏံဇီဝိတဝရောဘေယတေနာသစ္စေနာဒုတိတေဟောတုဒုတိကပတာအရှင်အင်ကုလီမာလာမထေမြတ်ကြီးသည်မိမဘွား၌သောအမျိုးသမီးကိုတွေ့စဉ်အခါ၌တဏှာကရုဏာဖြစ်တော်မူသည်ဖြစ်၍ ရှင်နမငါသည်ယဟန်ပြုပြီးသည့်ချိန်မှစ၍သူတစ်ပါးသက်ကိုဒေသိလိုသောစေတနာဖြင့်တပ်ဖြတ်ခြင်းမပြုခဲ့ပါထိုမှန်ကန်စွာစွာခဲ့သောတစ္ဆာစကားကြောင့်အသင်နှမသည်ချမ်းသာပါသည်တတိဟုအရှင်အင်ခွလီမာလာမထေမြတ်ကြီးတစ္ဆာပြုခဲ့သောကြောင့်အမျိုးသမီးသည် ချမ်းသာခြင်းသို့ရခဲ့လေပြီထိုမှန်ကန်စွာစွာခဲ့သောတစ္ဆာတရားတော်တွေတကုတ်တေသောအနုဘောတို့ကြောင့်၎င်း တန္တိပခာအပတနာတန္တိပါဒာအဝိဉ္စနာမတ္တာပိတာသအိခန္ဓာဇာတဝေရာပရိကမသာသစ္စေကတေမကြမာပိသလီတောတိခိဝိဇေတိသောလတာဂရိတာနေဥဒကံပတ္တဝယထာတိခိသစ္စေနမေတ္တမောနတ္တိဧတာမေသစ္စာပါရမီဖျားလောင်းငုံမင်းသည်တော်မီလောင်းတဲ့အခါ၌ငါမခြေတော်ရှိပါတော်လဲပဲခြေတော်တို့သည်မပြေနိုင်အတောင်မှန်ရှိပါတော်လဲပဲအတောင်မှန်တို့သည်မပြနိုင် အမေဖေရှိပါတော့လည်းပဲအမေဖေတို့သည်မိကိုကြောက်၍ထွက်ပြေးကုန်ကြပြီထိုမှန်ကန်စွာဆွာခဲ့သောတစ္ဆာစကားကြောင့်ဟောဒီတော်မိသည်ငြိမ့်ပါစေတရိဟုဖျားလုံးဆိုခဲ့သောကြောင့်တော်မိသည်ငြိမ့်ခဲ့လေပြီထိုမှန်ကန်စွာဆောက်တည်ခြင်းဆွာခဲ့သောတစ္ဆာတရားတော်တွေတကုတ်တေသောအနုဘောတို့ကြောင့်၎င်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးသည်တေဝဗုဒ္ဓမံကိလေသာမံခန္ဓာမံမေဇုမံဘိသင်္ခါရမံဒီဟုသောမံ၅ပါးကိုအောင်မြင်တော်မူခဲ့ပါ၏ ဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမဂ္ဂသစ္စာပဝေနိဝါသနုတ္တိညာဒိဗ္ဗဇကုညာအတဝခေယညာတဝိညုတရွှေညာတော်တို့ကိုဆရာမကုသင်္ယဘုံညာဖြင့်ထောတွင်သိတော်မူခဲ့ပါ၏အရဟံစဘဂဝါအဆုံးကိုပါတော်အကုန်တော်တို့နဲ့လည်းပြည့်စုံတော်မူပါပေ၏လောကသုံးပါး၌အသာဆုံးအမြတ်ဆုံးလည်းဖြစ်ပေါ်ဖြစ်တော်မူပါပေ၏ထိုလောကသုံးပါး၌အသာဆုံးအမြတ်ဆုံးဖြစ်တော်မူသောမြတ်စွာဘုရားရှင်ကိုယ်တော်မြတ်ကြီးအပေါ်၌ ဖရာတပည့်တော်ယုံကြည်ကိုးကွယ်ခြင်းသည်တန်တရားမရှိပါဖရာတရားတော်အပေါင်းတို့၏ပေါင်း၌ဖရာတပည့်တော်ယုံကြည်ကိုးကွယ်ခြင်းသည်တန်တရားမရှိပါဖရာတန်ဃာတော်ရှင်ကောင်းရှင်မြတ်အပေါင်းတို့၏ပေါင်း၌ဖရာတပည့်တော်ယုံကြည်ကိုးကွယ်ခြင်းသည်တန်တရားမရှိပါဖရာထိုမင်္ဂန်စွာဆွတ်ခဲ့သောတစ္ဆာတရားတော်တို့၏တကုတေဇောအာနုဘောတို့ကြောင့်ယခုရှင်မောင်၌ရှိနေကြကုန်သောအလုံးသော အမျိုးကောင်းသားမျိုးကောင်းသမီးနှင့်အလုံးသောမိသားစုပေါင်းသူတော်ကောင်းတို့၏ ကိုတွင် ကိုပအိမ်တွင်အိမ်ပနထာနာတို့၌၎င်းအမေရိကတိုင်းကြီးတိုင်းလုံးမှာရှိနေကြကုန်သောယဟန်ရှင်လူပြည်သူအပေါင်းအလုံးလူနာမြတ်မှာတတ္တဝါအပေါင်းတို့၏ကိုတွင်ကိုပအိမ်တွင်အိမ်ပနထာနာတို့၌၎င်းဤဩစတြေးလျနိုင်ငံမြန်မာနိုင်ငံနှင့်ဤကမ္ဘာလောကကြီးမှာရှိနေကြကုန်သောကဘာသူကဘာသားလူနာမြမတတ္တဝါအပေါင်းတို့၏ကိုတွင်ကိုပအိမ်တွင်အိမ်ပခြံတွင်ခြံပနထာနာတို့၌၎င်း အပယ်လေးပုံလူပြည်နတ်ပြည်6ဓာတ်ပြမ20နဲ့3ဓာတ်တပုံတွင်မှကျန်လဲကျက်စာပြုလွှာ၍နေကြကုန်သောဒုက္ခိတာဒုက္ခိတာအနန္တတတဝအပေါင်းအလုံးတို့ဤကိုတွင် ကိုပအိမ်တွင်အိမ်ပခြံတွင်ခြံပလုံတွင်လုံပနထာနာတို့၌ကြာရောက်ပြီးကြာရောက်ဆဲကြောက်လက်တံဖြစ်သောဘေဇောယံဇောအန္တရေဇောယောဂါဇောအနာဇော ယောခန္တရာကတထန္တရာကဒုဝိခန္တရာကတိဟုသောကသုံးပါးဘေးပေါင်းတို့သည်ဤဖျားတရားတန်ခါယရဏမြတ်သုံးပါးနှင့်ယခုဆိုအပ်ခဲ့သောတစ္ဆာတရားတော်တို့၏တကောဒေဇောအာနုဘောတို့ကြောင့်ကင်းကွယ်ငြိမ့်ပြောက်မကြမြောက်သည်ဖြစ်ပါသည်တည်းမကောင်းသောဒိဋ္ဌောနမိတ်သောကြောသောအိမ်မသောမကောင်းသောဘေးမှန်သမျှယံမှန်သမျှတို့သည်ကင်းကွယ်ငြိမ့်ပြောက်မကြမြောက်သည်ဖြစ်ပါသည်တည်း ကောင်းမြတ်သောကြံစီမှန်သမျှကောင်းမြတ်သောလောကိုင်းမှန်သမျှတို့သည်တောင်းတတိုင်းကြံစီတယ်မဆမ်းမြတ်တော်ပြည့်စုံနိုင်ကြပါစေကုန်သတည်းမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့သာသနာတော်မြတ်ကြီးအားမိမိတို့တတ်သွမ်းသမျှထောက်ပံ့လူတိုင်းရသောဒါနအကုသိုလ်သောတရားသောသီလကုသိုလ်ကြောသာမျိုးပွားများအထောက်သောဘာဝနာကုသိုလ်တို့၏တကုတ်တေသောအနုဘော်တို့ကြောင့်လောကုတ္တရာမောင်မြတ်ဖြစ်သောဝိဇ္ဇာမောင်ခွင့်၍သစ္စာလေးပါးမြတ်တရားကိုထုတ်ထွင်သိနိုင်ကြပါစေ။ ဒါနာသီလသမထဝိပဿနာတရားတို့ကိုတသင်နဲ့တသင်ရင့်တဲ့အရောင်တသင်နဲ့တသင်မြင့်တဲ့မြောင်ကြင်ကြံကြိုးကိုပွားများထုတ်နိုင်ကြပါသည် လောကုတ္တရာညာလင်းကိုမြန်သောရရှိနိုင်ကြပါသည်လောကီမှောင်များဖြစ်သောနေဆင်းရဲခြင်းအစာဆင်းရဲခြင်းယာတုဌာနန္ဒရာသီတံဥစ္စာလျောပါခြင်းချွေရန်သိမ့်မပြတိခြင်းမလိုမုန်တာသူရှိခြင်းမကောင်းတဲ့ရင်ကြော်သောခြင်းအနာသောယောဂါသောမြို့မြို့တို့ကရောက်ခြင်းစာရည်တဲ့ဘေးဥပယန္တရတော်တော်တို့သည်ကင်းကွယ်ငြိမ်းပြောက်မကြမြောက်ကြကုန်ပြည့်လျင် ရသော်ဘုရားရှင်ကိုရောမြတ်ကြီးနဲ့အရိယာပေါင်းသူတော်ကောင်းကြီးများကိုယ်တိုင်ကိုကြထွတ်တွင်သိရသောအသင်္ခတတနိဗ္ဗာန်ချမ်းသာတရားတော်မြတ်ကိုရလွယ်ရောက်လွယ်မြမောပြုလွယ်နိုင်ကြပါစေကုန်သောတည်းသာဓုသာဓုသာဓုပါဗျာ စိတ်တ ानु ပဒနာရှုခြင်းမြတ်စွာဘုရားစိတ်လေးတစ်လုံးရဲ့အနေဆာလေးကိုမြင်အောင်လေးသေးချာချာကြည့်ကြည့်ပြီးရှုရတယ်ကဲသိစရာရှိလားမရှိဘူးလားဆရာဖေတပည့်တော်မေးစရာရှိပါတယ်ဖေရှုခွက်တော့မဟုတ်ဘူးဖေတပည့်တော်ဟို အမျှဝေကြတယ်တာဓုခေါ်ကြတယ်ဆိုရင်တပည့်တော်တို့ကသူတော်ကောင်းတွေပို့တာတဲ့အမျှကိုလည်းအမှန်ပြီးတာဓုခေါ်ကြတယ်ပေါ့နော်อืมဟိုတပည့်တော်တို့အမျှဝေတဲ့ကြတော့ဘာလို့အားလုံးကြားကြားသမျှလို့ပဲဝေတာလဲဖေရအဲ့တော့တစ်ဖက်ကတပည့်တော်တို့ကစိတ်နဲ့မှန်းပြီးခေါ်တယ်တစ်ဖက်ကကြတော့ဟိုကြားတဲ့လူလို့ပဲအမျှဝေတယ်ဆိုတော့နည်းနည်းလွဲမနေဘူးလို့လားလို့ဖေရကြားကြားသမျှဆိုတာကအားလုံးခုကိုပေးဝေတာ ကြားရင်ကြားနိုင်သမျှဒါက तू ကကုစုတရားဆိုတာကြတော့ तू ကဒီကြောင့်မို့သုံးသက်တပုံဒီအကုန်ပြန့်နှံ့နတ်တွေရဲ့ဒိဗ္ဗသောတာနဲ့ဟောအဝေးကြီးကလည်းအကုန်ကြားရတယ်နော်ဒီကောင်းမှုကိုတရားတွေကိုသေချာပေးဝင်ရင်လည်းတရားမင်းကြီးတွေကကိုယ်တိုင်ရတယ်အဲ့ဒါကိုယ်တိုင်သိတယ်နော်သူတို့ဆိုလိုတာကသူတို့ကိုဒီကောင်းမှုတွေပြုတ်ပြီးတော့ပေးမယ်ဆိုနတ်မင်းတွေတရားမင်းတွေလည်းရတယ်ကြောင့်မို့ကုစုတရားဆိုတာ မိလိန်နာမင်းနဲ့ရှင်နာဂတိအမေးဖြေထဲမှာကုစုနဲ့အာကုစုဘယ်ဟာကအရှင်ဘုရားပို့ပြီးတော့အာကြည့်လဲတဲ့ဒကာကြီးကုစုကအာကြည့်တယ်ဟာအရှင်ဘုရားလှိမ့်ခံနေရတာအာကုစုနှိမ့်ဆက်လို့ခံရတာအရှင်ဘုရားကုစုတရားဘလို့အာကြည့်တာလဲလို့မိလိန်နာမင်းကြီးကမေးတော့ဒကာကြီးတဲ့အာကုစုလှုပ်ထားတဲ့လူကသူများထုတ်ပြောရဲသလားတဲ့ အကုသိုလ်လုပ်ပြီးသူများသိမှကို ကြောက်နေတာနော်အသာလေးပုံကိုပုံရှိုးွယ်ရှိုးနဲ့လောက်ရတာကုသိုလ်ကြတော့သုံးသက်တဖုံလုံးကို အကုန်လုံးပေးနိုင်တယ်တဲ့သုံးသက်တဖုံလုံးကိုအကုန်လုံးကြားနိုင်တယ်ကုသိုလ်ရဲ့အရှိန်အဟုန်ကြီးကပိုအားကြီးတယ်ဒါကြောင့်မို့အာလုံးကြားကြားသမျှဆိုတာကကိုဘေးနာလူတင်အဲ့ဒါတင်မဟုတ်ဘူးဦးဇင်းတို့ကလူလောကနတ်လောကကြီးတစ်ခုလုံးတကောရှင်တွေကြောအကုန်သိတယ်သူတို့ကဒီမှာ ကောင်းမှုတွေပြုနေပြီလုပ်နေပြီဒီကောင်းမှုတို့တာရုခေါ်ခြင်းလုံးလို့အဲ့ဒီကြတော့တခါတဲ့ကိုကအမြအမြအမြယူတော်မူကြပါကုန်လောဆိုတော့ဝမ်းမြောက်ဝမ်းသာတို့ကတာရုခေါ်လို့အဲ့ဒါကြောင့်မို့ဦးဇင်းတို့ကအလုံးကြားကြားသမျှဆိုပြီးတော့သူကအဲ့လိုထဲ့တာစောစောကအရိယာသူတော်ကောင်းများပို့တာတော်မေတ္တာပေးဝေတော်အမြဆိုတာကြတော့လေတလောကလုံးမှာသူတော်ကောင်းတွေအများကြီးဦးဇင်းတို့တွေကဲ့သို့ ကုသိုလ်ကောင်းမှုလုပ်နေတဲ့အခြားအခြားပုံကိုယ်တွေကလည်းအဲ့လိုကောင်းမှုတွေလုပ်နေတဲ့လူတွေကလည်းအများကြီးအဲ့တော့သူတို့ပေးဝေသောအမျှတွေကိုလည်းတပည့်တော်တို့ခံယူပါ၏ဖျားဆိုဥစဉ်ကတော့ဘယ်လိုလုပ်လဲဆိုတော့ဥစဉ်ကဒီအပေါ်ကနေမှရေတကွန်ကရေတွေနဲ့လောင်းချတက်ကဲ့သို့ဥကောင်းတော်ကနေပြီးတော့သူတို့ရဲ့သူတော်ကောင်းတွေရဲ့မေတ္တာဓာတ်တွေတစ္ဆာဓာတ်တွေခန္ဓာကိုယ်ကြီးတစ်ခုလုံးကိုဖြန့်ပြီးတော့စီးသွားတော့ဥစဉ်အာယုံယူတာနော် အဲ့ဒါကြောင့်မို့မေတ္တာပို့ယုံနေမဟုတ်ဘူးမေတ္တာလည်းခံယူတတ်ရတယ်တဲ့သောသောကကြတော့မေတ္တာပို့တာနော်အလုံးသောတတ္တဝါတွေမှာညွတ်ညွတ်ညွတ်ညွတ်ပြီးတော့အဲ့ဒါကမေတ္တာပို့တာမေတ္တာခံယူရတယ်ဆိုတာကြတော့သူများတကာတွေပို့တာတဲ့သူတော်ကောင်းတွေနတ်တွေဗြမာတွေဝိဇ္ဇာတွေနော်ယဟန်တွေယဟန္တာတွေသောတာပန်တဂရကအနာဂံပုဂ္ဂိုလ်ကြီးတွေလောကမှာရှိနေတဲ့ပုဂ္ဂိုလ်တွေကလည်းတလောကလုံးကိုသူကမေတ္တာတွေဖြန့်ကျက်နေ အဲ့ဒီဖြန့်ကျက်တဲ့ဟာကလည်းဦးဇင်းတို့တီဝီတို့ဘာတို့မှာအခုအိမ်မှာတီဝီရှိတယ်သူဖွင့်မထားရင်ဘာမှကြည့်လို့မရဘူးလေကိုကတော့အတန်တွေကသူ့အတူလွှင့်နေတာပဲဒါပေမဲ့ကို့မှာဒီကကြည့်လို့ရတာမရှိရင်ကြည့်မရတဲ့ကဲသူအခုလည်းပဲတလောကလုံးကသူတော်ကောင်းတွေကမေတ္တာတွေပို့နေတာကိုကိုကအဲ့ဒါကိုဖះကြော့ပြီးတဲ့အခါဖះတပည့်တော်အရိယာသူတော်ကောင်းတွေရဲ့မေတ္တာကိုဥကောင်းယတနာမြတ်အင်္ဂါဖြင့်ဖះတပည့်တော်ခံယူပါ၏ဖះဆိုပြီးတော့ အာယုံပြုတ်ပြီးတော့တခါတည်းမေတ္တာဓာတ်တွေကိုတခါတည်းခေါင်းကြီးတစ်ခုလုံးကနေဖြန်းပြီးတကိုယ်လုံးပြန့်နှံ့သွားတာကိုဦးဇင်းတို့အာယုံယူတာအဲ့လိုမေတ္တာကိုခံယူရတယ်အဲ့လိုခံယူလိုက်တဲ့အခါကျမှစိတ်တွေကငြိမ်ပြီးအေးပြီးကြီးလာတာအဲ့ဒါကမေတ္တာခံယူနည်းနော်စောသောကဟာကြတော့မေတ္တာပို့တယ်အမျှဝေတာရယ်မေတ္တာပို့တာရယ်အဲ့ဒီနှစ်ခုတောင်မှ အမျှဝေတာကပို့ပြီးအကျိုးများတယ် မေတ္တာပို့တာထက်ကို အမျှကသူတို့ကတိုက်ရိုက်ရတာပေါ့နော် အမျှကြတော့ဦးဇင်းတော်ကအခုဒီမှာအခုသင်္ကန်းလှူတယ်အခု၅ပါးသီလစောက်တည်တယ်အခုတရားထိုင်တယ်အထူးအားဖြင့်ဒီတရားထိုင်တဲ့ကုစုဆိုရင်အယံလိုချင်တာတရားထိုင်တဲ့ကုစုဆိုလို့ရှိရင်တရားတွေလုံနေပြီကံတွေမြင့်တက်လာပြီဆိုလို့ရှိရင်ဒါမနေ့ကအကြောင်းဦးဇင်းလေးအဲ့ဒါသူရင်တော့ကသီလရှင်လေးတစ်ပါး သိဘူးတယ်ခင်တာတော့မခင်ဘူးတဲ့အဲ့ဒီသီလရှင်လေးတပားကသေသွားတာလွန်ခဲ့တဲ့နှစ်နှစ်လောက်ကအဲ့ဒါအခုဘုန်းကြီးတဲ့မနေ့ကအိမ်မက်လာမက်ပြီးတော့ဒါပြတော့တပိတ်ထဲကစားပွဲတောက်ပွဲတွေတပိတ်နဲ့ဆွန့်ခံနေတာအတင်းလိုက်လို့တဲ့ဟာဘာလို့လာလို့တာလုံးဆိုပြီးသူကပြောတဲ့အခါကျတော့နောက်ကအတင်းလိုက်ဆွဲပြီးတော့သင်္ကန်းလိုက်ဆွဲပြီးတော့အဲ့ဒါဟွာလုတ်တယ်တဲ့အဲ့ဘုန်းကြီးဘလို့ပါတကယ်တမ်းတော့အဲ့ဒါအမျှလိုခြင်းလို့လို့သူတို့အဲ့ဒါ အိမ်မကြီးမက်ပြီးရင်နေတဲ့ဒိန်းဒိန်းဒိန်းဒိန်းနဲ့အိတ်မပြောဘူးဗျာတဲ့အဲ့ဒါကြီးကိုစွဲ့မက်ပြီးတော့အမနေ့ကဘလို့ဟာမနေ့ကအဲ့ဒါနဲ့ဦးစင်းအင်းဒီမှာဒကမတယောက်ကမနေ့ကသူကလည်းအဲ့ဒါဒေါ်လာ1000ဦးစင်းကြောင်းအတွက်လှူတာရေသက်ချရင်းနဲ့မနေ့ကကဲအားလုံးကိုရေသက်ချအမျှပေးဆိုပြီးမနေ့ကလှုပ်ပေးရအဲ့ဒါတွေကဘာလဲဆိုတော့ဒီပုံကိုတယောက်ကဒါနသီလဘာဝနာ လုပ်နေပြီ ဆိုရင် तू ကလောကုတ္တရာတထေးပဲ။ အခုလောကမှာလည်းကြည်လေကိုယ်ဆွေတဲ့မျိုးတဲ့တိတဲ့ပုံကိုယ်တွေကတယောက်လောက်မြန်ချမ်းသာပြီဆိုဆင်းရဲတဲ့လူကမျော်တာပဲ။အော်ငါတို့ဆွေတွေမျိုးတွေတွေကသူချမ်းသာတယ်ငါတို့မြန်ဘလို့လေးမြန်စောင့်ရှောက်မလဲ။ဟုတ်တယ်မို့လား။နော်မြတ်စွာဘုရားဆိုဘာဥပမာထပ်ပေးလဲဆိုအဝေးကရောက်လာတဲ့ဧည့်သည်လူပဲတဲ့။ဟာဧည့်သည်လာပြီးဆိုဟာငါတို့ဘာလက်ဆောင်ပါမှာလဲဆိုပြီးတော့အပြေးလွှားကိုသွားကြသလိုပဲတဲ့။အခုလည်းပဲဒီကောင်းမှုတွေပြုတ်ထားတဲ့ လောကုတ္တရာတထေဒါနတွေပြုထားတယ်သီလတွေစောင့်တည်ထားတယ်ဘာဝနာတွေပွားထားတဲ့အဲ့ဒီပုံကိုကိုအကုန်လုံးကစောင့်မျှော်နေတာစောင့်မျှော်နေတော့ကိုကအဲ့ဓာတွေကိုအမျှပေးရတယ်ဥစဉ်ဆိုဟိုတနေ့ကဆိုတာဟိုဘက်ကတော်တန်းကြီးတွေတောင်တန်းကြီးတွေသုံးနေရာလောက်သွားပြီးအမျှဝေတယ်ဘာလို့လဲဆိုတော့ဥစဉ်နေမနာညာမနာဂုံတော်တွေပွားတယ်မေတ္တာတွေပို့တယ်တရားတွေဟောတယ်တနေ့တနေ့ကုစုတရားတွေကြီးပဲနေရောညရောဥစဉ်လောက်နေတာ အဲ့ဒီကိုလုံနေတဲ့ကုစုတရားတွေကိုဥစဉ်သွားသွားသွားသွားပြီးအမျှဝေတာအတော်ပိုင်းနေတောင်ပိုင်းနေမြို့ပိုင်းနေဆိုင်ရာပိုင်းရာတွေကိုလိုက်ဝေတယ်အာတခါလေဥစဉ်ပင်လကန်းခြေသွားတယ်အာလေစစ်တနီသွားရင်တော့မှဥစဉ်တခါပြီးကြတဲ့နှစ်ကသွားတော့ကဆိုရင်အသွားအကုန်လန်းအပြန်ရေလန်းရေလန်းနေပြန်လာတော့12နာရီလောက်မောင်းရတော့ကြားမြို့လေးတစ်မြို့မှာကိုဥစဉ်အဲ့ဒီမှာဟိုတယ်မှာခဏဝင်ကျင်းပြီးတော့ကိုငါပို့မယ်ဆိုပြီးတော့ပင်လယ်ကမ်းခြေတွေရောက်တိုင်းရောက်တိုင်းနေရာတွေမှာ ဥစဉ်ရဲ့ဘဝမှာဥစဉ်ပြုတ်ထားတဲ့ကောင်းမှုတွေအကုန်လိုက်ဝေတာအဲ့ဒါမျိုးလောက်တဲ့ခါကျတော့သူတို့ကရတယ်ဝမ်းသာတယ်ဒါကြောင့်မို့အမျှပေးတယ်ဆိုတာအလုံးကြားကြားသမျှဆိုတာအကုန်လုံးကိုဒါသူတို့ကသိတယ်မေတ္တာတွေပို့ရင်လည်းဒီတိုင်းပဲဥစဉ်အမေရိကမှာတော့ကတနေရာလေးထူးထူးခြားခြားလေးဥစဉ်ဘဝမှာတွေ့ခဲ့ရတယ်ဥစဉ်ရောက်တဲ့နေရာတိုင်းအဲ့လိုပဲကမ်းခြေတွေလိုက်လိုက်ပြီးတော့ကမ်းခြေကိုဘာကြောင့်သွားလဲဆိုပို့ပြီးစိတ်ကြည်နူးလို့ ဟိုကြံတဲ့နေရာပေးလေရတော့ရတယ်ဒါပေမဲ့ပင်လယ်ပြင်ကြီးတွေကြေးပြီးတော့မေတ္တာတွေပို့မျှဝေတာစိတ်ကြည်နူးလို့ဆိုအဲ့ဒါနဲ့အဲ့ဒီအီကမ်းခြေကြီးတစ်ခုကနေမှသူတို့စစ်တပ်ကအရန်ဆောက်ထားတဲ့ဟာလို့ပြောတယ်အရန် view လဲကောင်းတယ်အဲ့ဒီနေရာလေးမှာအာရှင်များတဲ့ဒီနေရာလေးအေးကောင်းတယ်ကောင်းတယ်ငါမေတ္တာပို့ခြင်းသေးရဲ့ဆိုပြီးတော့ဥစဉ်ရတယ်နဲ့မျက်စိလေးမှိတ်ပြီးတော့တခါတည်းဥစဉ်မေတ္တာတုတ်တွေရွတ်တယ်ခန္ဓာတုတ်တွေရွတ်တယ်ရွတ်ဖာပြီးတော့မေတ္တာပို့နေတဲ့အချိန် ဦးစင်းရဲ့စိတ်ထဲမှာထင်ထင်ရှားရှားအဲ့ဒီပင်လယ်ပြင်အထက်မှာအမျိုးသမီးတယောက်နတ်ဝတ္တန်သာတော့မဟုတ်ဘူးလူတွေဝတ်တဲ့အဝတ္တန်သာမျိုးပဲတောက်တောက်ပြောင်ပြောင်နဲ့ကျုံညုံလေးထိုင်ပြီးအဲ့ပင်လယ်ပြင်အထက်ကနေမှလှုပ်လေးချီပြီးတော့လာပြီးမေတ္တာခံယူနေတာကြီးကိုအဲ့ဒါစိတ်ထဲမှာပကတိမြင်တယ်လို့ကြီးလာမြင်တယ်။အော်ငါတို့ပို့တဲ့ဟာတွေဟာသူတို့သိပါလားသူတို့လာပြီးခံယူပါလားဆိုတာကိုယ်တိုင်သိရတယ်နော်အဲ့ဒါကြောင့်မို့တမာရီနယ်ပယ် တက်လာရင်ဒါတွေကမြင်ရတယ်လာပြီးစောင့်နေကြတယ်ယူနေကြတယ်အဲ့ဒါကြောင့်မို့အမျှပေးဝေတယ်ဆိုတာကိုယ့်ရဲ့မိဟောင်းဖာဟောင်းဆွေဟောင်းမျိုးဟောင်းဘဝတန်တရာဆက်ဆက်ကပုံကိုယ်တွေကောင်းမှုပြုပေးတိုင်းပြုပေးတိုင်းကိုပေးပါမေတ္တာလည်းပေးအမျှလည်းပေးပါ ကိုယ်တိုင်လည်းမေတ္တာကိုခံယူပါသူတော်ကောင်းတွေရဲ့မေတ္တာ ခံယူတာဆိုဘယ်နှချက်လောက်ရမလဲ၃ချက်နော်မေတ္တာလည်းပို့ပေးပါအမျှလည်းပေးဝေပါ သူတော်ကောင်းတွေအားလုံးရဲ့မေတ္တာဓာတ်ကိုလည်းခံယူပါအဲ့ဒီ၃ချက်နဲ့အညီဦးဇင်းတို့လုပ်နေရင်ဦးဇင်းတို့ဘဝတွေတဖြည်းဖြည်းတဖြည်းဖြည်းချင်းမြင့်မြင့်မြင့်မြင့်လာပါလိမ့်မယ်နော်နောက်ပြီးတော့အကုသိုလ်ကံတွေအကျိုးပေးလာတဲ့အခါမှာဘာပဲဖြစ်ဖြစ်ဒီဖရာကုံတရားကုံတွေများများလှုပ်ရင်းနဲ့ပဲအားအဲ့ဒါတွေအကုန်လုံးလွန်မြောက်သွားတာအကျိုးပေးခွင့်မရတော့ဘူးပေါ့နော်အကုသိုလ်တွေကကုသိုလ်တရားတွေကပိုးပိုးပိုးပိုးအားကောင်းလာတော့အဲ့ဒီတိုင်းလေးဆက်ပြီးတော့ဖြစ်အောင်လုပ်ပါနော် ဆရာဖေအဲ့ဒါဆိုရင် မေတ္တာဖို့အမြဝေတဲ့ခါမှာအတန်ထွက်ပြီးပို့ဝေမလားလှိုင်းနဲ့ပဲစိတ်ထဲကနေပို့ရတာမေတ္တာပို့တာကတော့စိတ်ထဲကနေလှိုင်းနဲ့ပို့လို့ရတယ်အမြဝေတာကျတော့ပေးတာဆိုတော့အတန်ထွက်ပြီးပေးမှပို့ကောင်းတယ်ဟုတ်အမြပေးဝေတာကျတော့နော် မုံလေးတစ်ခုပေးတာတော့မှစိတ်ထဲကနေလှမ်းပေးကြတယ်လို့သိမှာမဟုတ်ဘူးဟုတ်တယ်မလားနော်အဲ့တော့ငါပေးပြီလဲစိတ်ထဲကဆိုတော့ဘယ်တော့မှပြောမှမပြောလိုက်တာလို့ပြောမှာပဲအဲ့တော့ပေးဝယ်ပြီဆိုတော့အာရပါရကိုဥစဉ်ဆိုရင်ဥစဉ်က6ချိန်ပေးဝယ်တယ်ဥစဉ်ကအခုဟိုနေ့စဉ်နေ့တိုင်းမဟာသမယခုနှစ်တုံးရွတ်တယ်ပဋ္ဌာန်းရွတ်တယ်ပရိတ်တွေရွတ်တယ်အဲ့ဒါရွတ်ပြီးပြီဆိုရင်ပေးပြီဆိုရင်အလုံး သုံးသက်တဖုံတွင်းမှာကျင်လေကျက်စားရဲ့သုံးသက်တဖုံသာတတ္တဝါအလုံးအမျှအမျှယူတော်မူကြပါကုန်လောဆိုပြီးသုံးချိန်ပေးတယ်ပေးတဲ့အခါကျမှဒီเจ้าဝင်းကြီးထဲမှာစောင့်ရှောက်နေတဲ့နတ်တွေရှိတယ်သူတော်ကောင်းတွေရှိတယ်အဲ့ဒီနတ်တွေသူတော်ကောင်းတွေဒီเจ้าဝင်းတွဲမှာရှိနေတဲ့ပုဂ္ဂိုလ်များအလုံးကျွန်ုပ်ပြုသမျှများကိုတာရုခေါ်ပါဆိုပြီးဥစဉ်သုံးချိန်ပေးတယ်ပြီးတဲ့အခါကျဥစဉ်တော့ဘဝတန်တရာဆွေတွေမျိုးတွေရှိတယ်ဘဝတန်တရာဆွေတွေမျိုးတွေအဲ့ဒီဆွေတွေမျိုးတွေအတွက်ကိုဥစဉ်သုံးချိန်ပေးတယ် အဲ့ဒါကြောင့်မို့ဥစဉ်ဒီကြောင်းထဲမှာရှိတဲ့နတ်တွေသူတော်ကောင်းတွေပုံကိုယ်တွေဆိုင်ရဆိုလဲဒါအခုအကြမြင်နေရတောင်ပြောတယ်ဥစဉ်ကိုအရန်ချက်တာတဲ့ဘာလို့လဲဆိုတော့ဥစဉ်ကအမြဲတမ်းသူတို့အဲ့လိုလှုပ်လှုပ်ပြီးတော့သူတို့ကစီးစိမ်နေဥစ္စာတွေရနေလို့တဲ့ဥစဉ်ကဒီကသင်္ကန်းလှူတယ်ဆွမ်းလှူတယ်ဒီအလှူတွေပန်းနေတတိတွေလှူတာကိုပေးလိုက်ရင်သူတို့ကတခါတည်းဟိုမှာသူတို့ဒီမှာသွားပြီးဒိဋ္ဌဓမ္မအကျိုးနဲ့တတိတွေပန်းနေစားပွဲတောက်ပွဲတွေအကုန်ရတာလေအဲ့ဒါကြောင့်မို့သူတို့ကလည်း မြတ်စွာဘုရားတကြောင်ပြောတယ်အဲ့ဒီလိုအမြပေးဝေတဲ့မိသားစုတွေကိုနတ်တွေက မာတာပုတ်တံဝဩရတံကိုယ့်ရဲ့ရင်မှာမွေးတဲ့သားသမီးကဲ့သို့ကိုချစ်ခင်တယ်။ဘာကြောင့်လဲဆိုတော့သူတို့စီးသိမ့်နေရတာငါတို့ဒီပုဂ္ဂိုလ်ကြောင့်ရတာဒီသားဒီသမီးကြောင့်ဒီယဟန်ကြောင့်ဒီပုဂ္ဂိုလ်ကြောင့်ရတာဆိုပြီးတော့အဲ့ဒီနတ်တွေဟာသူတို့ကို အမြဲမပြတ်ကိုလိုက်ပြီးတော့စောင့်ရှောက်ပါတယ်။နော်အဲ့ဒါကြောင့်မို့ပေးတဲ့အခါကျတော့ အဲ့ဒီလိုအမြပေးတဲ့ခါကျတော့ထုတ်ပေးလို့ရတယ်မေတ္တာပို့တာကတော့အတန်နဲ့လဲလုပ်လို့ရတယ်ဥစဉ်ကကျတော့အတန်လှိုင်းနဲ့ပို့တာတွေထက်ကိုအဲ့လိုပေါ့နော်စိတ်แท้ကနေပြီးတော့ဥစဉ်ကမေတ္တာအကြည်လှိုင်းတွေကို ဖြန့်ပို့ရတာဥစဉ်ပို့အားရတယ်နှလုံးအိမ်လေးကိုဥစဉ်အောင်လေးစူးစိုက်ပြီးတော့ကြည်လိုက်လို့ရှိရင်အဲ့ဒီမှာဟိုတုန်းကဥစဉ်တရားအထုတ်တုန်းကဒီပြိပါကနမိတ်တွေရထားဘူးတဲ့ခါကျတော့ဥစဉ်ကနှလုံးအိမ်လေးကြည်လိုက်တာနဲ့ကြည်တောက်လာတာ နှလုံးအိမ်လေးကကြည်ပြီးလာပြီးဆိုအဲ့ကြည်လာတဲ့အကြည်လေးကိုမှဦးစင်းကတကြောင်ဝင်လုံးဖြန့်ဒီကြောင်ဝင်တဝင်းလုံးမှာရှိနေတဲ့လူနာပြမတတ္တဝါအလုံးတို့ဤစက္ခုကြီးသောတာကြီးခာနာကြီးဇီဝါကြီးကာယကြီးမနောကြီးဆိုတဲ့အတွင်းအာယရဏ6ပါးကိုကျွန်တော်ရဲ့မေတ္တာဓာတ်တွေပြန့်နှံ့၍တည်ပါစေဆိုပြီးတော့မေတ္တာလှိုင်းနဲ့အဲ့လိုဖြန့်ပြီးတော့ကျွန်တော်မေတ္တာရရှိပြီးဒီကြောင်ဝင်းတွေမှာရှိကြတဲ့လူနာဗြဟ္မာတ္တဝါတွေ ကျမ်းမာလို့ချမ်းသာကြပါစေဆိုပြီးမှဥစဉ်မေတ္တာအလှိုင်းကြီးနဲ့အဲ့ဒါကတခါတဲ့ဟိုဥစဉ်တို့လာရောင်ကြီးတခုဖြန်းပြီးလင်းထိန်သွားတဲ့ကဲ့သို့ကိုမေတ္တာဓာတ်ကိုအဲ့ဒီလိုတခါတည်းအေးမြတဲ့မေတ္တာဓာတ်တွေကိုတကြောင်ဝင်းလုံးဥစဉ်ဖြန့်တယ်ပြီးတဲ့အခါကျမှဥစဉ်ဒီနေတဲ့သတင်းသုံးတဲ့ဒီမဲဘုံမြို့ကြီးတမျိုးလုံးကိုဖြန့်တယ်ပြီးတဲ့အခါကျမှဩစတြေးလျတိုက်အခုဒါမြန်မာနိုင်ငံအမေရိက အဲ့ဒီလိုနဲ့ပြီးမှတစ်ကဘာလုံးကိုဖြန့်ပြီးရင်အရှေ့ရအနောက်ရတောင်ရမြောက်ရဆိုပြီးအရဆယ်မျက်နှာဆယ်မျက်နှာတွေကိုဥစဉ်မေတ္တာလှိုင်းနေနဲ့အဲ့ဒါမျိုးပို့တာအဲ့ဒါကြတော့ဥစဉ်ကနှုတ်ကမဆိုတော့စိတ်ထဲကနေပြီးတော့မေတ္တာအကြည်လှိုင်းနေနဲ့ပို့နေအဲ့ဒါကြတော့အယံကိုသူကတမာတိကလည်းလိုတယ်သူကပို့ပြီးတော့လည်းစိတ်ကအင်းငိမ့်ဖို့လိုတယ်အဲဒီတိုင်းအရှေ့ရမှာရှိကြကုန်သောအနန္တဆက်ကြောလားဆိုတခါလေးဆိုတာဆိုးနေရလေစိတ်ကဘေးရောက်နေတာဟိုဟာကြတော့သူကအဲ့လိုမရောက်တော့သူကစိတ်အကြည်ဓာတ်နဲ့ကို လှိုင်းနဲ့ကိုအဲ့ဒါမျိုးတွေဖြန့်ဖြန့်ဖြန့်ဖြန့်ဖြန့်ဖြန့်ဖြန့်ဖြန့်ပြီးတော့သူကအဲ့လိုပေါ့သူကအချိန်လဲပိုးကြတယ်နောက်ပြီးတော့စိတ်ကကြည်နူးမှုလဲဒီရွတ်ရတာနဲ့ကိုမတူဒါမေတ္တာပို့တဲ့နေရာကျတော့အဲ့လိုလှိုင်းနဲ့လောက်တာကတော့ဒါဥစဉ်လဲအဲအဲ့လိုလှိုင်းလေးတွေနဲ့ဒီအကြည်၆ဆုံကိုပို့တာကတော့လေဒီဆရာတော်ဘုရားကြီးရဲ့တပည့်တစ်ပါးကိုဆရာတော်ကြီးကငါ့ကိုမှန်ကူကရိုက်ပေးတန်းကွာဆိုပြီးခိုင်းတော့အဲ့ဒီဆရာတော်ကနောက်ကဥဇဝနာဆိုဆရာတော်က သူကမေတ္တာတွေပို့ပြီးလောက်တာဟာမင်းဟာကောင်းလိုက်တာဘလို့နီးနဲ့ပို့တာတော့လို့ဆရာတော်ကြီးကမေးတဲ့အခါကျတော့မှားရင်လည်းပြင်ပေးပါဗျာတဲ့တပည့်တော်ရဲ့စက္ခုဝိညာဏတ္တစက္ခုဝိညာဉ်ဒီဘေးရန်ခတ်သိမ်းအင်းငိမ့်တယ်လို့ဤတရားနာနေတဲ့ဒကာဒကမအပေါင်းသူတော်ကောင်းတို့ဤစက္ခုဝိညာဏတ္တစက္ခုဝိညာဉ်ဒီဘေးရန်ခတ်သိမ်းအင်းငိမ့်ပါစေတပည့်တော်ဤသောတာဝိညာဏတ္တသောတာဝိညာဉ်ဒီဘေးရန်ခတ်သိမ်းအင်းငိမ့်တယ်လို့ ဒီတရားနာနေတဲ့တရားတော်မှာအပေါင်းတို့ဤသောတာဝိညာဏတ္တသောတာဝိညာဉ်သည်ဘေးရန်ခတ်သိအင်းငိမ့်မအင်းငိမ့်ပါသည်ဆိုပြီးတော့စက္ခုသောတာဂာဏဇီဝကာယမနဆိုတဲ့အကြည်ထက်6ဆုံနဲ့သူကမေတ္တာပို့တယ်နီးအဲ့ဒီနီးလေးကိုဦးဇင်းကသဘောကျလို့အဲ့ဒါနဲ့ဦးဇင်းကလည်းအခုအကြည်ဓာတ်တွေနဲ့လှုပ်လှုပ်လှုပ်လှုပ်ပြီးအဲ့ဒါမျိုးလေးနဲ့အခုပို့ပို့ပို့ပို့ပြီးတော့ပို့ပြီးတော့ဟိုအလင်းဓာတ်တွေအကြည်ဓာတ်တွေနဲ့ဆိုစိတ်ကပို့စူးစီးမိတာပေါ့နော်အဲ့ဒီလိုနဲ့ဦးဇင်း ပို့တဲ့နေတာဥစဉ်သုံးပါတယ်အဲ့ဒါကတော့စိတ်แท้မှာပဲလောက်တာပါတက်တက်ကြီးရွတ်နေတာမရှိပါဘူးအမျှကတော့တနေ့တနေ့ဥစဉ်အခုဒါဒီရပိုင်းမှာဥစဉ်ရုပ်မှုတို့တွေနေစောက်တည်ဖြစ်တယ်ပြီးပြီး၄၅နာရီလောက်ဥစဉ်ထိုင်ပြီးပြီဆိုရင်အမြဲတမ်းဥစဉ်၉ချိန်ပေးတာပဲဒီပေါ်မှာဖျားကြော့တယ်ပြီးပြီဆိုတာနဲ့အမြဲတမ်းအဲ့ဒါသုံးသက်တဖုံသားတွေအတွက်တစ်ချိန်ဥစဉ်နေတဲ့ဒီကြောင်းဝင်းတွေကပုံကိုယ်တွေတဲ့တစ်ချိန် ဘဝတန်တရာတော်ခဲ့ဦးတဲ့ဆွေမျိုးများအတွက်တစ်ချိန်ဆိုပြီးတော့၃ချိန်၃ချိန်အဲ့ဒါတော့အတန်ထွက်ပြီးတော့ဥစဉ်ပေးဝေပါတယ်နော်ဟုတ်ပါဆရာတော်ဗျာအခုလိုရှင်းပြရတော့ကျေးဇူးတင်ပါတယ်ဗျာဟုတ်ပါပြီအဲဆရာတော်၃ချိန်ရောက်ပြီဆိုတာအင်း7နာရီ7နာရီ7မိနစ်ဖြစ်နေလို့နော်ကဲအလုံးနောက်တစ်ပတ်မှာတွေ့ကြတော့မယ်နော်ဟုတ်ကဲ့ခန္ဓာစီစဉ်ရဗုဒ္ဓတာနာစီရန်တိတ်တု၃ချိန်ရွဆိုရင်ခန္ဓာရုပ်သိမ်းခြင်းဖြစ်ပါတယ်။ ဗုဒ္ဓသာသနာစိတံဒိဋ္ဌတုဗုဒ္ဓသာသနာစိတံဒိဋ္ဌတုဗုဒ္ဓသာသနာစိတံဒိဋ္ဌတုသာဓုသာဓုသာဓု